ပုဂ္ဂိုလ်တွေအများကပြောနေတာဘာတွေပြောနေတယ်လဲဆိုလို့ရှိရင်အလိုနဲ့ကလည်းစပြီးတော့ပြောဖို့လူကြီးကလည်းစပြီးတော့ပြောနေတာတွေများတယ်အလိုစကားတွေပြောနေတာများတယ်လူလောကဆိုတော့ထားပါတော့ယဟန်တွေကိုပဲအဲဒီကထာ၁၀ပါးနဲ့ပြောမပြောလိုက်ပြီးနားထောင်ကြည့်လို့ရှိရင်ယဟန်တွေအချင်းချင်းတွေ့လို့ရှိရင်ဘာတွေပြောကြတော့ဆိုရင်လောကကြီးရာတွေပြောနေတာများတာပဲ တရားဝေရတော်မှာတရားထဲမှာအပြင်းပြောင်းရည်စရာမောစရာတွေပါလေထည့်ပြီးတော့ဟောအဲလိုဟာတွေရှိတာပဲတချို့သချင်းတော်မှာဆိုပြလိုက်တယ်တွေကမွေပြနာတဲ့ပုဂ္ဂိုလ်တွေကလည်းအဲ့ဒီတရားပိုးသဘောကျတယ်ကွာကြက်ကလည်းလို့ဘုရားလိုတော့မကြောက်တော့မကြိုက်တဲ့ဥစ္စာတွေအဲ့ဒါတွေခုနိခါကလာကက်ဆက်တွေပါဒီနဲ့ဖမ်းပြီးတော့နောက်လည်းသူတို့ကအဲ့ဒီဖွင့်ပြီးတော့နားထောင်ကြတာဟိုဒါတွေအကောင်းနေလုပ်ကြတာ

အတိစ္ဆဆိုတာကိုဟာတဲ့သူများဥစ္စာ ကောင်းတယ်ထင်ပြီးသူများဥစ္စာကိုလိုချင်တာဒီဩတိုတဲ့ချက်တဲ့ဆုံးဖြစ်စီပြင်းဖြစ်စီအဲ့ဒါကိုဒကာဓမ္မကထူလိုက်လို့ရှိရင်ကိုကိုယ်တော်လည်းတရားလူသားဒီကိုယ်တော်လည်းတရားလူသားနဲ့ဟိုကိုယ်တော်ကငါရတဲ့ကိုကောင်းတယ်လို့ထင်ပြီးတော့ဟိုကိုယ်တော်ဥစ္စာကိုလိုချင်တဲ့စိတ်ပေါ်တယ်တဲ့အတ္တိသတ္တခေါ်တယ်အဲ့ဒီအတ္တိသတ္တဟိုကောင်းတယ်ထင်ပြီးတော့လည်း လဲလဲခြင်းဖြင့်အကျိုးမဲ့ဖြစ်တာတွေလည်းအများကြီးပါပဲဖြိုးဖြိုးရများမှတော်ရတယ်မှာပေါ့လေခွန်ကြီးကကြားဦးတာနွားတွေနွားတွေလဲကြတာဆိုတော့ညညကြီးမှာပွဲပွဲလာတယ်လည်းရှိတဲ့ခါမှာပါညတွေကိုနွားနဲ့ညာနွားနဲ့လဲကြတာအကောင်းရအောင်လဲကြတာနောက်ဆုံးကြတဲ့တချို့ကတော့ ကိုနွားကိုပြန်ရပြီဆိုတော့ပြောကြတယ်အဲ့တော့လည်းရှိတယ်လို့ကြားဟုတ်ပါဘူးကောင်းလုံးလုံးနဲ့လောက်တာဒီပစ္စည်းတွေလည်းဒီလိုပဲကောင်းလုံးလုံးနဲ့လဲတယ်အခုစားတယ်အဲ့ဒါတွေအပိဿမဟုတ်ဘူးလို့ကြည့်လိုက်အပိဿခေါ်တယ်မဟိဇာဆိုတာကတော့မရှိတဲ့နာတွေကိုမရှိတဲ့ဟာတွေနဲ့ ရှိတဲ့အကြောင်းဖြင့်ခွန်ဆောင်တာတဲ့မိစ္ဆာတွေကတော့ကိုယ်ကသီလမရှိဘဲနဲ့သီလရှိအောင်သမာဓိမရှိဘဲနဲ့သမာဓိရှိအောင်အဲအကြမြင်ပေါက်ခွင့်နဲ့အကြမြင်ပေါက်ရောတကောမရှိဘဲနဲ့တကောကြည့်ရောတရားဓုမရဘဲနဲ့တရားဓုရရောအဲဒီလိုဟောပြောတာရှိတယ်တဲ့အဲဒါလေးမိစ္ဆာခေါ်တဲ့အဲဒီလိုအားလည်းသိရမယ်ပြီးတော့ အဲဒီမဟုတ်မဟုတ်မဟာမဖြစ်တဲ့အရာတွေကိုလွတ်လာတဲ့ဥစ္စာတွေဟာအပိစ္ဆာရဲ့အလိုနည်းချင်းကြောင်းမြန်မဲ့အလိုနည်းဆိုမှဆိုရင်ကတော့ပါဠိအသုံးကတော့အပနဲတယ်ဆိုအိစ္ဆာကအလိုလိုနဲတယ်အရိပ္ပယ်ကြီးပဲချက်ကတော့အလိုနဲတာမဟုတ်ပါဘူးတဲ့လုံးလုံးကင်းရမယ်တဲ့သက္ကတာကတော့ဒီလိုပြောတယ်အလိုလုံးလုံးကင်းရမယ် အဲ့ဒါကတော့ရဟနာမှာကျင်းမှာရဟနာမဖြစ်သေးရင်တော့လူကလုံးလုံးတော့ကျင်းမှာမဟုတ်ကျန်တော့ကြောင်းမှာအဲ့ဒါရဟနာမဖြစ်သေးတဲ့ပုဂ္ဂိုလ်တော့နေရင်တော်ပါပြီနေရုံပဲသိလျော်စရာရှိပါတယ်တန်တုဋ္ဌိကထာရောင်ရဲလွယ်ခြင်းနဲ့စသောစကားတဲ့ရောင်ရဲခြင်းနဲ့စသောစကားရှိရတန်တုဋ္ဌိဆိုရောင်ရဲတယ်ဆိုတော့ရရတဲ့ပစ္စည်းနဲ့ရောင်ရဲ အင်းကောင်းပြီဖြစ်စီဆိုးပြီဖြစ်စီရရင်ရတာနဲ့ပဲကြောင်ရဲရအတုဋ္ဌိကြောင်ရဲလို့ရမယ်အဲပါလေပြည့်စုံရမယ်အဲရဟန်းများမှာလည်းအရေးကြီးပါတယ်တရားရလာရင်ဒါနဲ့အာမြသည်နဲ့ဟိုဟာရခြင်းနည်းနည်းရလာရင်ဒါလောက်နဲ့အာမြသည်ပဲနဲ့ညာမြရခြင်း အဲဒါကောင်းတာတွေပို့ပြီးရခြင်းအဲဒီလိုဆိုရင်ဒါအလိုကြီးတာလေအဲဒီလိုလိုကြီးတာမကြီးရဘူးရသမျှနဲ့ကြောင်ရမယ်ကောင်းကောင်းဆိုးဆိုးရေးကြည့်စာတော်တာတွေမှာပို့ရေးကြည့်တာပေါ့စာတော်တာတွေမှာကောင်းကောင်းဆိုးဆိုးဆိုတာဓမ္မတွေပူဒါနာနဲ့အဲဒါအဲဒါနဲ့လည်းစာပြီးကြောင်ရဲပြီးနေရခွင့်စရာလည်းဒီတိုင်းပဲရတာနဲ့ကြောင်ရဲပြီးနေရနေစရာထိုင်စရာကြောင်းလို့ပါတယ်လည်းဒီတိုင်းပဲအဲ ရတာနဲ့အရှင်နဲ့ရှိတာနဲ့အဲ့ဒါနဲ့ကြောင်းရဲပြီးတော့မြင်မယ်အဲ့ဒါနဲ့စပ်ပြီးတော့ပြောတဲ့စကားကိုအဲ့ဒါတွေကကိုကိုယ်တိုင်လဲကြောင်းရဲလွယ်ရမယ်သူများတွေလည်းကြောင်းရဲရကြောင်းရဲကြောင်းစကားပြောရမယ်သူများပြောရင်လည်းကြောင်းရဲခြင်းနဲ့စပ်တဲ့စကားတွေအဲနားထောင်ရမယ်ပါဝုဒကထာ စိတ်ညင်ခြင်းနဲ့စတဲ့စကားပါဝေကစိတ်ညင်ခြင်းစိတ်ညင်ရဆိုတာကတဘာရီနေတာကကာယဝိကကာယဝိကကိုယ်ဖြင့်စိတ်ကတဲ့တဘာရဲနေတဘာရဲနေနေရင်တဘာရဲနေရမယ်တချို့ကတဘာရဲနေတော့တဘာရဲနေရတာပြင်းတာနဲ့ပေါ်ရှိရသွားပြီးတော့စကားပြော အဲ့ဒါနေရာမကျဘူးတရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းဒီတိုင်းပဲအဲ့ဒါကတော့ယောဂီတွေနဲ့လူယောဂီတွေနဲ့ဆိုင်နေတော့သူများတွေနဲ့ကြောနှောက်ပြီးတော့စကားပြောနေဖို့မလို့ကိုတရားကိုပဲအားထုတ်နေအကျိုးအားဖြင့်ကိုတရားကိုအေးစစ်စစ်အားမထုတ်ဘဲနဲ့ဟိုဟိုသွားပြီးစကားပြောပြီးသွားစကားပြောပြီးတော့ဆိုရင်ဉာဏ်ကြောက်တာအဲစိတ်တဝိပ္ပက ဥပရိဝိဝေစိတ်တဝိဝေကဆိုတော့စိတ်စိတ်နေတာဆိုတော့ဒီအလွတ်အာယုန်တွေကြီးစိတ်မသွားဘဲနဲ့တမာရိဘာဝနာအာယုန်ဝိပဿနာဘာဝနာအာယုန်မှာလာစိတ်ကလေးတည်ပြီးတော့ငြိမ်သက်နေစိတ်တဝိဝေကဖြစ်ရမယ်ဟိုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒါပဲရှုတိုင်းမှာလည်းစိတ်ဝိဝေကဖြစ်နေအနန္တရာကြတာတရားစဉ်းစားကြည့်အနန္တဘောဓတာ လွတ်နေတဲ့ပုံကိုယ်တွေမှာစိတ်တွေသွားကျင်ရသွားလွတ်ထားတာကိုသွားကျင်ရသွားနေတာဝိသကမဖြစ်ဘူးအဲဒီမှာတရားထုတ်နေတဲ့ပုံကိုယ်တွေစေတဝိကစိတ်လည်းပဲစိတ်ငြိမ်းနေတာရှုမရအယုံလေးမှာကမှတ်ပြီးမှတ်ပြီးမှတ်ပြီးသွားနေနာကောင်းတယ်ဥပရိဝိကဆိုတာကတော့ဒါကတော့နိဗ္ဗာန်နိဗ္ဗာန်အောင်ပြီးတဲ့မဲ့ဖို့ဆိုတော့ဥပရိဝိကအစစ်ပေါ့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့ ဝိပဿနာရှုနေတာလည်းဥရိဝေကလည်းသက်ဝင်ပါလဲရှုတိုင်းရှုတိုင်းကိလေသာငြိမ်းတာလည်းငြိမ်းနေတာကိလေသာငြိမ်းတဲ့ငြိမ်းပြီးအလျောက်ကိလေသာဆက်ဖြစ်မဲ့ယုံနာခန္ဓာတွေလည်းငြိမ်းရှုတိုင်းရှုတိုင်းဟာအဲဒီဥပရိခေါ်တဲ့ကိလေသာဥပရိအာနုပရိဒီသင်္ခါရုပရိအဲဒီဥပရိတွေငြိမ်းနေတာပဲဒါကြောင့် အဲဒီဥပရိဝေကဝေကသုံးပါးနဲ့လည်းပြည့်စုံရမယ်ဝေကသုံးပါးနဲ့ဆိုင်တဲ့စကားလည်းကိုယ်ကလည်းပြောခင်ပြောတာလည်းအဲ့ဒါနားထောင်ရမယ်အတန်တက်ကကထာမရောနှောမဆက်ချက်တာအဲ့ဒါလည်းအရေးကြီးတယ်ကြားတဲ့စကားအာယုံပြုတ်ပြီးတော့ကြားတဲ့အာယုံတွေကိုစိတ်ရောက်ပြီးတော့နေရင်ဒါတန်တက်ကဟိုကြားတာနဲ့စပြီးတန်တက်ကဖြစ်နေတယ်ရောနှောနေတယ် မျိုးသမီးအကြောင်းဖြစ်ဖြစ်မျိုးသားအကြောင်းဖြစ်ဖြစ်ဆိုတယောက်ကပြောတယ်ပြောတော့အဲ့ဒါကြားတော့ရှင်းစရာကောင်းတဲ့ဥစ္စာဆိုစိတ်ထဲမှာဝင်စားပြီးတော့အာရုံပြုနေတာတန်တဲ့ကဖြစ်နေပြီအဲဒီလိုအဲကြားတာနဲ့စပြီးတော့လည်းမရောနှောစီနဲ့အဲဒီကဘုမဆိုင်ပဲနားမထောင်မနေမှာအခုတရားထုတ်တဲ့ပုဂ္ဂိုလ်တွေဆိုအဲဒီလိုအားဒီတော့ကြားလို့ရှိရင် အပူပါပဲမကြသလိုသဘောထားပြီးရှုမှတ်ရုံပါပဲမြင်တာနဲ့စသည်တန်တဲ့ကဖြစ်တယ်အဲမြင်ပြီးတဲ့အယုံပြန်ပြီးစဉ်းစားပြီးတော့ခြေစရာနေတဲ့စရာအောင်တွေပြန်စဉ်းစားမုန်းစရာအောင်တွေလည်းရှိတာအဲ့ဒါတွေပြန်စဉ်းစားအဲ့ဒါသာသနာတန်တဲ့ကအမြင်နဲ့စပြီးတော့နေတာအဲဒီလိုအမြင်ကြားစတော့အာယုံနဲ့စပြီးတော့ ကိလေသာဖြစ်တဲ့ဥစ္စာတန်တဲ့ကအဲ့ဒီလိုကိလေသာဖြစ်စရာဘူးတဲ့မြင်လာကြတာတွေ့တာသိတာတွေဘာနဲ့မှစပြီးတော့ကိလေသာဖြစ်အောင်လို့ရှုမှတ်နေရတယ်။ဟိုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကရိုးစားတာတင်းတင်းရင်းရှုမှတ်နေအဲ့ဒါပြည့်စုံနေတာပါပဲ။အတန်တဲ့ကဖြစ်နေတာအဲ့ဒီအတန်တဲ့ကဖြစ်အောင်လို့ကိုယ်တိုင်ကလည်းကြိုးရရမယ်၊သူများကြိုးတာတွေလည်းအတန်တဲ့ကဖြစ်အောင်လို့တရားထုတ်ဖို့အထုတ်မိတွေပေါ့လေအဲ့ဒါတွေကြားနာရမယ် ဝိရိယရမတထာဝိရိယပြင်းပြထနာအထုတ်ခြင်းနဲ့စတဲ့စကားအာတရားထုတ်ဖို့တရားထုတ်နည်းပေါ်လည်းဘယ်လိုအထုတ်ရမလဲဆိုတာအခုသမထမ်းစရာတွေအထုတ်ဖို့နည်းတွေပြောနေတဲ့ဟဲ့လားတရားဝိရိယရမကထာတွေပဲဘုန်းကြီးတို့တရားဟောနေတဲ့တရားထုတ်ပြီးဝိရိယရမကထာတွေပဲအဲ့ဒါတွေကကိုကမပြောနိုင်လည်းသူများပြောတာနားထောင်ရမယ်သူများပြောတဲ့တိုင်းလိုက်ပြီးရှင်းရမယ်ကိုကပြောနိုင်ရင်လည်းပြောရမယ် သီလကထာသမာဓိကထာပညာကထာဒါတွေကတော့သင်ရှားပါသီလနဲ့ဆက်တဲ့စကားသမာဓိနဲ့ဆက်တဲ့စကားပညာနဲ့ဆက်တဲ့စကားဝိမု ക്തി ကထာတဲ့ဝိမု ക്തി ဆိုတာကအရိယာကို၄ပါးသောတာပတိကိုသရဟိကိုအနာဟိကိုရတ္တကိုအဲဒီကို၄ပါးရောက်ရင်ဘယ်လိုကိလေသာတွေကျင်းတယ်ဆိုတော့ဘုန်းကြီးတို့တရားဟောတော့ခဏခဏဟောနေရတာသောတာပန်ဖြစ်တဲ့ဆိုရင်တက္ကရာတိဝိသိကိစ္စအစရှိတော့ဘယ်လာကြောင့်ဖြစ်တဲ့ကိလေသာတွေကျင်းသွားပြီလွန်မြောက်သွားပြီ အဲဒီလိုခဏခဏပြောရတယ်အဲဒါဝိမု ക്തി ကထာပဲဝိမု ക്തി ဉာဏရတနာကထာတဲ့အဲဒီခိုလေးပါးရောက်ပြီးတဲ့ပုဂ္ဂိုလ်ကအဲဒီခိုလေးပါးကိုပြန်ပြီးတော့ဆင်းရဲတာဟောဒါရောက်ပြီးတော့မှကိုယ်တိုင်တွေ့သိမယ်ဉာဏ်ရှင်ဟောတဲ့အခါကျအဲဒီသစ္စာခန္ဓာဉာဏ်ဆိုဟောရတယ်ရှုမှနေယုံနာသင်္ခါရငြင်းတဲ့နေရာရောက်သွားပြီးရင် ပြီးတာနဲ့အဲဒီရောက်သွားပုံလေးပြန်ဆင်မြင်တာပဲပြန်ပြီးတော့ဆင်မြင်တာလမ်းကြောင်းနေရင်အဲဂျိုင်းနဲ့ကြာသွားရင်ပြန်ပြီးတော့ကြာသွားတာတွေပြန်ပြီးတော့ဆင်မြင်တယ်လို့ပဲဒါလိုပါပဲခလုတ်တိုင်းလည်းတိုက်တဲ့ဥစ္စာပြန်ဆင်မြင်တယ်လို့ဒါကတော့မကောင်းတာမဟုတ်ဒါကတော့အကောင်းပဲအဲဒီယုံနာတဲ့ခါရငင်းရအကတော့ဖြစ်ဖြစ်ဖြစ်ဖြစ်ပြီးပြီးနေရပြည့်စည်တဲ့လုံးဝစိတ်သုံးတဲ့နေရာရုပ်ကနေရောက်သွားတယ်အဲ့ဒါပြန်ဆင်မြင်အဲဒါပြစ္ဆုတ်ကနာညာခေါ်တယ်အဲဒါ ဝိမု ക്തി ညာနာဒသနာကထာဝိမု ക്തി ညာနာဒသနာခေါ်ရတယ်အဲ့ဒါနဲ့စပြီးတော့လဲတရားတွေကတော့နာရမယ်ပြောဟောရမယ်ကိုယ်တိုင်တတ်နိုင်တယ်ပြောသူများပြောရင်လည်းနာရမယ်ဟိုဘုန်းကြီးတရားဟောနေတာအဲ့ဒါတွေဟောနေရတယ်ဒီကထာ10ပါးတွေဟောနေရတာပဲယောဂီတွေအချင်းချင်းလည်းပြောကြစီရင်အဲ့ဒီကထာ10ပါးနဲ့စတဲ့စကားကပြောရမယ်စတဲ့စကားအလွတ်တွေကိုအပူတော့မပြောနဲ့ပေါ့မလောမကင်းတာမပြောမဖြစ်တာတော့ပြောရတာပေါ့လေအဲသွားလာရေးစားတော်ရေးနေထိုင်ရေး ကိုယ်နဲ့စတဲ့ပုဂ္ဂိုလ်နဲ့အကြောင်းလေးပေါ်လာရင်အဲ့ဒီအကြောင်းဘယ်မှတော့မကျင်တာတော့ပြောရပါတယ်ဘယ်လိုပြောရဘူးတော့မဟုတ်ပါဘူးဒီလိုမဟုတ်ဘဲနဲ့အလိုစကားတွေဘာမဆိုင်ညာဆိုင်နေဟိုကသတင်းတရားသတင်းတွေစောက်ပြောနေလို့ကလည်းကားပဲအဲ့ဒါကြီးအဲ့ဒါကြောင့်အဲ့ဒီကထာ၁၀ပါးလည်းရှိရမယ်မိကောင်းဆရာသီလာပါကထာ၁၀ပါးရှိရမည်သုံးခုရှိပါတယ်အတင်းနဲ့သုံး ဘုရားမိကောင်းဆရာသီလပါသထာဆေဝရှိရမည်မိကောင်းဆရာသီလပါသထာဆေဝရှိရမည် ကျဉ်းကျုပ်တော့ပြောအောင်မှာနောက်တစ်ခါသာသီနေဖြစ်ဖြစ်ဒီနေ့နေ့ဖြစ်သင်လျော်တဲ့နေ့ကျမှဆက်ပြီးတော့အပြည့်စုံဟောရမှာဘုရားဒီညိုတော့အာပြုံလေးတာနည်းနည်းဟောရအောင်ကုဏာဇာပရမေဂိယအာရဒဝဒိက္ခုနာဇာပရမေဂိယဒိက္ခုအာရဒဝိရိယဝိရတတိယအကုသရဏဓမ္မနံဘာနာယကုသရဏဓမ္မနံဥပါဒံရယဌာမဝဒါနပရတမော အနိခိတာဒူရောကုသလေသုဒ္ဓမေကုအာမိတကာယမေရိယစေတောမုဒ္ဒယအယံစတုထောဓမ္မောအရိတကာယသံဝရတိမေရိယမေရိယယံခုနကတဖန်လည်းပရဏဝါသောစိတ်လွန်မြောက်ရေးရင်းကြကြောင်းတရားကဘိက္ခုယဟန်ဒီဘိက္ခုသံဃာတွေကိုရှုမြင်၍ သံဃာလေးကလွံ့မြောက်ရန်ပြည့်ကြံအားထုတ်နေသောပုဂ္ဂိုလ်သည်အာရတဝိရိယပြင်းစွာအားထုတ်လျက်ဝိရရပြင်းနေ၏အဲတရားထုတ်နေတဲ့ပုဂ္ဂိုလ်ကပြင်းနေဌာနသရဌာနပြင်းနေရင်အားထုတ်ရမယ် ဘာအတွက်တုံးဆိုလို့ရှိရင်အကုသလနာဓမ္မနာအကုသိုလ်တရားတော်ဘာနာယပယံလုံးကအကုသိုလ်တွေပညာလို့အားထုတ်ရတာအခုဝိပဿနာရှိတဲ့အခါကလည်းမြင်နိုင်ကြားနိုင်နေမှာဝါရဘောရတွေမှာလောဘဒေါသမောဟကိလေသာတွေမရှိရအောင်ရှိရတယ်နောက်ဆုံးကျရင်အရိယာမေရောက်ပြီးကိလေသာတွေလုံးဝဆင်းရအောင်လို့အားထုတ်နေရတာအကုသလနာဓမ္မနာဘာနာယအကုသိုလ်တရားတွေပယံအားထုတ်ရမယ်ကုသလနာဓမ္မနာကုသိုလ်တရားတော်ဒီဥပဒံရာယ ပြည့်စုံတာတော့ငါကုသိုလ်တရားတွေပြည့်စုံအောင်လို့ရှုတိုင်းရှုတိုင်းဟာဝိပဿနာကုသိုလ်တရားတွေပွားနေတာပဲပထမစတာလာဆိုရင်တော့ကုသိုလ်တရားမထက်တာနေပါဘူးနောက်တော့စိတ်ဓာတ်ဝိတ္တစိတ်ဆင်ကျင်တဲ့ဓမ္မရီကောင်းလာတဲ့အခါကျတော့တော့ဟန်ကြလာအဲဒီကယုံနာနာပိုင်းခြားပြီးတဲ့ဝိပဿနာကုသိုလ်ဖြစ်လာပြီယုံနာနာပိုင်းခြားပြီးရင်ကိုခုတ္တနာပါပဲအကြောင်းနဲ့ကျိုးပိုင်းခြားပြီးတဲ့ညာဖြစ်လာပြီဒါပြီးတော့ကောင်းလာတာပေါ့ ခဏငယ်ဆက်ဖြစ်ပြနေတာတွေဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်မတိုင်းမတိုင်းပြောက်ပြသွားတာတွေတွေ့နေပြီဘိုးကောင်းလာတာပေါ့အဲဒီတော့ပြောက်ပြသွားပြီးရတော့အိသမနေရတာတွေပဲဒုက္ခဆင်းရဲတွေပဲအနတ္တအတ္တမဟုတ်တဲ့သဘောတရားများပဲအိသဒုက္ခအနတ္တတွေပြီးတာဘိုးကောင်းလာပေါ့အဲဥရိယဝေရဉာဏ်နဲ့သင်္ခါဉာဏ်ဗျာဉာဏ်စသည်ဝိပဿနာဉာဏ်နဲ့သင်တဲ့သင်္ခါရုပ္ပခာဉာဏ်တရားဝိပဿနာဉာဏ်နဲ့သင်တဲ့ဖြစ်အဲဒါဟာ ကုသိုလ်တရားတွေပြည့်စုံအောင်အားထုတ်လို့ပြည့်စုံတာပဲသူတိုင်းသူတိုင်းပြည့်စုံသွားတာဟိုတရားအားထုတ်လို့ဉာဏ်ဉာဏ်တရားနာရတယ်ဆိုအဲဒီလိုပြည့်စုံတော့ပြီလို့ကမ္မဋ္ဌာန်းဆရာတွေယူဆပြီးတော့မိမိတို့တွေ့တာနဲ့ဘုန်းကြီးဟောထားတဲ့တရားနဲ့တိုက်ဆိုင်ကြည့်လို့ရဉာဏ်ဉာဏ်တရားတွေနာရအဲဒီတော့နာရပြီးတော့တရားပြည့်စုံအောင်ကျူစာအားထုတ်ဉာဏ်လားအလားကုသလနာဓမ္မနာကုသိုလ်တရားတွေဥပါဒံရာပြည့်စုံအောင်လုပ်ငါရဝိရိယ ပြင်းထန်စွာအာထုတ်နေပြီးအာထုတ်ပြီးဖြည့်ရွယ်ဥရတဲ့ငယ်ကြီးပြင်းပြင်းထန်ထန်ထက်ထက်သန်သန်အာထုတ်ပြီးနေပါတယ်အဲဒီအာထုတ်နေရမယ်သာမဝါခွန်အားရှိပြီးဖြစ်၍ဒါနပရဒမောခိုင်မြဲသောအာထုတ်မှုရှိပြီးဖြစ်၍ကုသလေသမေသူကုသိုလ်တရားတော်နဲ့အနိခိတသော မချအားမစွန့်အားသောဝန်ရှိဖြစ်၍ဝိရဒတိနေ၏အဲခွန်အားရှိရမယ်အာထုံမှုအရာကောင်းရမယ်ဓမ္မပေါ့ဒါနပရကမောအာထုံမှုကလည်းပဲခိုင်နေနေရှိရမယ်ပေါ်ပေါ်ရရလေးမဟုတ်ဘူးလေခိုင်နေနေရှိပါသေးတဲ့နောက်ပြီးတော့ကုသိုလ်တရားတော်၌ရှင်ရရှင်ဝိပဿနာကုသိုလ်တွေဝိပဿနာကုသိုလ်ပြည့်စုံရင်အရိယာမေကုသိုလ်တွေဖြစ်ဖို့ရတယ် အဲဒီကုသိုလ်တရားအားထုတ်မှုမှာအနိခိတဒုသောခြားထားတော့ဝန်မရှိရဘူးဟာဒီနေ့ဒီလောက်ဆိုရင်တော်ပါပြီအာထုတ်တော့ပါဘူးဒီလိုဆိုရင်ကခြားထားတာခေါ်ဝန်ချတာခေါ်တယ်တော်ပြီအာထုတ်တော့ဘူးအဲဒီကုတော့ကုတော့တချို့ကလည်းမအားပါနဲ့10ရက်လောက်အာထုတ်ပြီးပြန်သွားတာရှိတယ်15ရက်လောက်အာထုတ်ပြန်သွားတာရှိတယ်တစ်လလောက်အာထုတ်ပြန်သွားတာရှိဒါကတော့ မလွယ်မကင်းတာကဘုန်းကြီးတို့ကတော့ပြင်မတင်ပါဘူးအားထုတ်နိုင်သလောက်ဆယ်ရအားထုတ်နိုင်ဆယ်ရအကျိုးများတာပဲဒလားအားထုတ်နိုင်ဒလားအကျိုးများတာပဲဒီလိုပဲအားပေးရအားထုတ်ကလောကကြီးနဲ့ဆက်ပြီးတော့မလွယ်မကင်းတာများလာတချို့ကဒီလိုမဟုတ်ဘူးပြောရတော့ဘာမှလည်းအိမ်မှာအလုပ်ရှိတာမဟုတ်ဘူးအဲဗနည်းရှိပြီပထမကလည်းသူကရည်ရွယ်လာတာကဗနည်းရပြီအဲ့ဒီရက်ပြည့်ရင်သူကပြန်တယ် အဲရဲကြည့်ရင်တော့ပြန်အနိခိတတူတော့ခြားထားတော့ဝင်ကြည့်တာတဲ့အလုတ်တော့ခြိုက်တော့တာပဲတော်ပြီဆိုပြီးတော့ခြိုက်တော့နိုင်အဲဒီလိုမရှိပါစေနဲ့အကြောင်းညညို့လို့အာထုနေလို့ရှိရင်တော့တရားပြည့်စုံကြတဲ့ပြည့်စုံအောင်အာထုပါလို့ဆိုလိုပါတယ်အဲဒါယူကြည့်ပဲဟိုတရားထုတဲ့ပုဂ္ဂိုလ်အဲဒီအာထုကအဲဒီလိုအာထုလို့ရှိရင်သူကတရားတွေနဲ့နင်နာတတ်တယ် ဘောပေါ်ရော်လေးအားထုတ်လို့ရှိရင်ဖြင့်ဒုတိယတရားမလို့အဲဒီလိုတင်းတင်းချင်းအားထုတ်လို့ရှိရင်ဖြင့်ဒီအနည်းငယ်လေးပဲတရားတွေတက်ပြီးပြည့်စုံပြီးတော့သွားတတ်တယ်မေဂိယမေဂိယယဟံအပိပကာယသတ္တမုတ်တရားမြင့်ပြည့်သေးသောစေတဝိမုတ်တိဟောပြီးဖြစ်လာခြင်း၏ပရိပကာယရင့်ကျင်ရလို့ငါအယံ သရုပ်သောဓမ္မဤလေးခုမြောက်ဖြစ်သောအရှင်ဘုရားသည်သံဝရတိဖြစ်ပေ၏ဒါလေးခုမြောက်ပဲလေးခုမြောက်ခုနကသုံးခုရှိတာမိကောင်းဆရာသီလကကထာဆယ်ပါးရှိရနေတာသုံးခုအခုကလုံးလထက်တန်ဖြစ်ပြဟံလုံးလထက်တန်နာတခုဖြစ်ပြဟံအမှန်ကိုယ်တိုင်သိရမည်ဆိုတာပညာဥရိယတဓမ္မနိယပညာသမဏေရောနောနာပြပါပါတယ်အဲ့ဒါတော့ ဒီလောက်ပဲပြောပါပြီနောက်နောက်ကြမှာလည်းနောက်နောက်တစ်ခါတရင်နေကြမှာအစဉ်သင်းနေကြမှာဆက်ပြီးတော့ဟောရမယ်ဥရပြေညာနဲ့ပြည့်စုံရမယ်ဥရပြေညာပြည့်စုံအထုနေကြတာဥရပြေညာပြည့်စုံပြီးတော့နောက်ငငါညာဗျာညာအာရိဓမညာနေပင်နာမုသိတုမြတ်တာပြည့်သင်္ခါသင်္ခါရုပ္ပကညာသင်္ခါရုပ္ပကညာပြည့်စုံပြီးတဲ့အခါကျတော့အရိယမညာရောက်တာပဲအောက်တိဆုံးသောတာပတိမညာရောက်တာနေရာချတယ်သောတာပန်ပြည့်သွားပြီနာနေရာချအဲဒီလိုအထုဖို့ပါပဲ အဲဒါလုံးလာဖြတ်တန်တာကတခုဖြစ်ပြဟာအမှန်ကိုယ်တိုင်သိတာကတခုဖြစ်ပြဟာသိတယ်ဆိုတာစာရင်းနဲ့ယုံနာတရားတွေခဏမစဲသိပြနေတာပဲဒီလိုကြားဝူတာနဲ့သိနေုံနဲ့သိစားသိတာမဟုတ်ကိုယ်တိုင်သိမှရှင်ရင်ရှင်နဲ့ကိုယ်တိုင်သိဝိရဗျာညာရောက်အမှန်နဲ့သင်စားပါလေအဲဒီတရားထုတ်တဲ့ပုဂ္ဂိုလ်တွေဝိရဗျာညာရောက်တဲ့အခါကျသိသင်စားတာဝမ်းမြောက်ဝမ်းသာနဲ့စိတ်တွေတက်တက်ကြွကြတာအမှန်ကောင်းလုံးလာဖြတ်တန်ဖြစ်ပြန်မှာကိုယ်တိုင်သိရမည် ပြန်ဆွေးရမယ်လုံးလဖြတ်တံဖြစ်ပြဟံမောင်ကိုယ်တိုင်သိရမည်လုံးလဖြတ်တံဖြစ်ပြဟံမောင်ကိုယ်တိုင်သိရမည်လုံးလဖြတ်တံဖြစ်ပြဟံမောင်ကိုယ်တိုင်သိရမည် စိတ်လိုမြောက်မှုရင့်ကျက်ဖို့ရာအကြောင်းတရား၅ပါးပဲအဲအကြောင်းတရား၅ပါးရဲ့တင့်နံပါတ်မိကောင်းဆရာရှိတယ်ဆိုတာသူကအရေးကြီးဆုံးပဲအဲမိကောင်းဆရာမြှုပ်ပြုပြီးတော့တည်ပြရတယ်သီလပြည့်စုံတယ်ကထာ၁၀ပါးပြည့်စုံတယ်လုံလဝိရိယထက်သန်တာပြည့်စုံတယ်ပြီးတော့အဖြစ်အပျက်ကိုကိုယ်တိုင်သိရဉာဏ်ပညာပြည့်စုံတယ်အဲဒီ၄ပါးကကလျာဏမိတ်တာမိကောင်းဆွေတော်မှီပြီးတော့ဖြစ်တာတဲ့အဲဒါကိုလည်း တပိုက်ချင်းတပိုက်ချင်း၄ပိုက်ခေါ်ထားပါလေဘုန်းကြီးကတူတူလေးတပိုက်တည်းစီတယ်နောက်ကျမှသူရှာပြောအောင်ပါဠိနဲ့ယူပြီးတော့အခုတော့အချိန်ကြီးတော့မိကောင်းရှိကခြံလေးပါမုတ်ချပြည့်စုံနိုင်ပြီမိကောင်းရှိလို့ရှိရင်သီလပြည့်စုံရမယ်ဆိုတာရယ်တရားစပါးပြည့်စုံရမယ်ဆိုတာရယ်လုံလထထက်တန်တာအထောက်ရမယ်ဆိုတာရယ်အဖြစ်အပျက်ကိုကိုယ်တိုင်ကြည့်ရမယ်ဆိုတာရယ်ဒီ၄ခုပေါ့လေ မိကောင်းရှိကခြံလေးဝမုတ်ချပြည့်စုံနိုင်ပေသည်ရခိုင်သားလေးလည်းဆိုကြအောင်မိကောင်းရှိကခြံလေးဝမုတ်ချပြည့်စုံနိုင်ပေသည်မိကောင်းရှိကခြံလေးဝမုတ်ချပြည့်စုံနိုင်ပေသည် ကောင်းရှိကသံလေးဝါမုတ်ချပြည့်စုံနိုင်လေသည် လည်းဒီ၅ပါးကြည့်ပြီးနောက်ထပ်လည်း၄ပါးပွားများအောင်မယ်အတုပဘာဝနာပွားများရမယ်ຢာကပေဖို့မေတ္တာပွားများရမယ်ဒေါသပေဖို့ဝိတက်တွေကြံစည်မှုတွေပယ်နေအောင်လည်းပဲအာနာပါနရှိရမယ်နောက်ပြီးတော့အတ္တမိမာနဆိုတဲ့ငါပဲလို့ငါပူပြီးတော့သင်ရတဲ့သတ္တနာလည်းမြင်ရတယ်လို့ထင်တဲ့မာနပယ်နေအောင်လို့ အနိစ္စပညာလည်းပေါ်မြတ်မယ်အနိစ္စသိလို့ရှိရင်ဖြင့်အနတ္တလည်းသိတာပဲဖြစ်ဖြစ်သွားလို့အနိစ္စမမြဲဘူးဆိုရင်အတ္တတော်ဆိုတာအဲဆွဲလန်းရရှိတော့မလဲအဲအနိစ္စဒုက္ခအနတ္တသုံးခုနဲ့တစ်ခုခုမြင်လို့ရှိရင်အကုန်လုံးမြင်ပါတယ်လို့ထပ်တာဖွင့်ထားပါတယ်အနတ္တမြင်လို့ရှိရင်တော့အတ္တမိမာဆိုတဲ့မာနကင်းပါတယ် ယခုဘဝတွင်ပဲနိဗ္ဗာန်ဆက်ရောက်ပါပြီအဲ့ဒါလည်းဆောင်မှုတစ်ရှိပါတယ်။နောက်ဆုံးပုဂ္ဂိုလ်တပုတ်ဆိုပြီးတော့ဒီနေ့တရားသိရတယ်။အနတ္တမြင်မှကင်းစင်ခုပင်နိဗ္ဗာန်ဆက်ရောက်ပြီဒါနောက်ဆုံးပုအလုံးဆက်ရဖို့ဉာဏ်စီတာအနတ္တမြင်မှကင်းစင်ခုပင်နိဗ္ဗာန်ဆက်ရောက်ပြီနတ္တမြင် မာကင်းစင်သူကင်နိဗ္ဗာန်ဆက်ရောက်သည်နာတမြေမာကင်းစင်သူကင်နိဗ္ဗာန်ဆက်ရောက်သည် Thank you. ပေမဲ့စရှုပါဗျာအဲဒီလိုဖြစ်စဉ်နဲ့ရှုလို့သမာဓိမဖြစ်ဘူးနည်းနည်းကစရှုမှထင်ရှားရကစရှုမှမစင်းစားမကြံစရာပဲနဲ့အဲဒီလိုရှုနေမှသမာဓိဖြစ်တာစိတ်ငြိမ်တဲ့စိတ်ငြိမ်မှညာဖြစ်လာဖောင်းနေပိန်နေဒါလေးနဲ့ကိုယ်ကစရှုဖောင်းတက်လာတဲ့ရုပ်ပိန်ကျသွားတဲ့ရုပ်ဒါလေးနဲ့ကိုယ်ကစပြီးတော့ရှုရဟောင်းနေပိန်နေရှုနေတဲ့သမာဓိအကောင်းဆုံးရင်အဲဒီလိုရှုနေရင်စိတ်ဟိုသွားပြီးပြီးသွားလိုက် စိတ်တွေထွက်ထွက်သွားသွားရှိနေတာပဲအဲ့ဒါလေးတွေရှုမှတ်ရရှုမှတ်ပြီးတော့ပြရတယ်ပြီးရင်ကောင်းတာပြီးမှပြန်မှအဲ့လိုမှတ်ရဓမ္မရီအားကောင်းတာတော့စိတ်တွေမသွားဘူးသွားရင်လည်းပဲသွားသွားချင်းပြီးတယ်ဓမ္မရီအားမကောင်းတဲ့ငါတော့စိတ်တွေဟိုသွားကျွတ်သွားနေတာတော့ပြန်မှဟောငါစိတ်ဝေရောက်နေပါဟောဆိုတော့ပြန်မှရအဲ့ဒါမရှုမှတ်ပဲနဲ့လွန်သွားတာတွေတော်များဓမ္မရီအားကောင်းတာလည်းအဲ့ဒီလိုမကြဘူး စိတ်ထွက်တာနဲ့နောက်ကနေပြီးတော့ခါလေလိုက်ဖမ်းလို့ပဲစိတ်ကလေးထွက်ထွက်တယ်သွားရင်သွားတယ်ဆိုတာတခါတည်းပြီးတာပဲတခါတည်းပြီးတာနဲ့ရသွားပြီးဖောင်းနေတိန်နေပြန်မှာပဲမြောက်သွားမှတ်သွားတယ်အဲ့ဒါသမာဓိတော်ကောင်းတယ်တော်နေရကြအဲဒီကနောက်လာပြီးတော့ကောင်းလာတဲ့အခါကလည်းကျတော့စိတ်ရတခြားသွားဖို့စိတ်ကူးမလို့မရင်မရစိတ်ကူးလေးရှိဥစွာပေါ်လာတယ်အဲ့ဒါ စိတ်ဥညွတ်တာလေစိတ်ကူးလေးပြင်းမဲ့ထွက်မှလို့မထွက်ရသေးဘူးမရင်များစိတ်ကူးလေးပေါ်လာအဲဒီမရင်များစိတ်ကူးလေးကိုလည်းမှတ်နေတာပဲဒီကဒီမှာဒီအကောင်မှတ်လိုက်တော့တခြားတော့လည်းစိတ်ကူးကုန်ဖြစ်ရတော့ပြီးပြီးသားတာမဖြစ်ရအောင်အဲလိုနေတယ်အဲသူတဲ့ကောင်းတဲ့ခါကျတော့ပြင်းမဲ့ဆက်တဲ့စိတ်ကူးကိုလုံးလုံးမရှိတော့ဘူးဓမ္မပြီးဓမ္မအောင်းသားနဲ့အောင်းနဲ့ပြီးတာနဲ့ဘိန်းသားနဲ့ဘိန်းနဲ့ပြီးတာနဲ့အဲအောင်းသားဆုံးဘိန်းသားဘိန်းသားဆုံးအောင်းသားသူကလည်းသူကအညာကိုင်းပြီးတော့သွားတယ် ချိန်လာတယ်အဲ့ဒါသမာဓိရတာဟိစိတ်ဓာဝိသုဒ္ဓိဖြစ်နေပြီတဲ့ဝိသုဒ္ဓိခုနှစ်ပါးမှာသီလဝိသုဒ္ဓိသီလစင်ကြယ်တဲ့စိတ်ဓာဝိသုဒ္ဓိစိတ်စင်ကြယ်တဲ့ဆိုတာတကယ်ကိုစင်ကြယ်တာအခြားတော့သွားတဲ့မတော်တဲ့စိတ်ကူးရင်မရှိတော့ဘူးကာမအုံနေကြံနေတဲ့ကာမဆန္ဒဆိုတာမရှိဘူးစိတ်ဆိုးစိတ်ပြည့်တဲ့ဗျာပါဒမရှိဘူးအဲထိုင်းမှန်ပြင်းရတဲ့ဌိနာမိတ်တာမရှိဘူးစိတ်ပြောင်းနေတဲ့ဥဒိစ္စမရှိဘူး အဲကိုမှားရင်သာပြုမိပြောမိတာလေးပြန်စဉ်းစားပြီးစိတ်ကူပါနဲ့ကိုယ်ကိုယ်စားဒါလည်းမရှိဘူးဒါကဟုတ်လေသလားဟွာဟုတ်လေသလားဒီတရားမှမမှန်မှန်မလားအဲတရားရမှရပါမလားဖြစ်မှဖြစ်ပါမလားစသည်ဖြင့်ဒီလိုစဉ်းစားဆင်ခြင်နေတာကဝိသိကိစ္စခေါ်တယ်အဲဒီလိုအားလည်းမဖြစ်ဘူးအဲသမာဓိအားကောင်းနေတဲ့ခါကလားမှတ်စေကြည့်တယ်ရှေ့စေလည်းမှတ်စေနောက်စေလည်းမှတ်စေဘုနောက်စေလည်းမှတ်စေအဲဒီလိုကြည့်ဖြစ်နေတော့ဆိုစိတ္တဝိသုဒ္ဓိစိတ်ဆင်ကြပါတဲ့ စိတ်စင်ကြယ်တဲ့အချိန်မှာမတိုင်းမတိုင်းမှတ်ရတဲ့အာယုံနဲ့မှတ်ပြီးတာနဲ့ယုံနေတာနှစ်ပါးကွဲသွားတာပဲဖောင်းတယ်ဆိုဖောင်းတာကတခြားမှတ်ပြီးတာဖြတ်ကွဲတယ်အစတုန်းကဆိုရင်မကွဲဘူးဖောင်းတာယုတ်ပဲမှတ်ပြီးတာနာနဲ့ပြောထားပေမဲ့လို့ကိုယ်ကလေ့ကျင့်ထားလို့သဘောပေါက်နေပေမဲ့လို့ကွဲတာမဟုတ်ဘူးဖောင်းတယ်ဆိုရင်ဖောင်းတာနဲ့ငါဖောင်းတာနဲ့ရှုပြီးတာနဲ့ငါတယောက်တည်းပဲတယောက်တည်းနေဒီကိုယ်တည်းနေရရင်ချင်းနေတယ် သမာဓိကောင်းလာတဲ့ခါကျအဲ့ဒီလိုမဟုတ်ဘူး။ဖောင်းတာလေးကတစ်ခြားမှတ်တိတာလေးကတစ်ခြားပိန်တာလေးကတစ်ခြားမှတ်တိတာလေးကတစ်ခြားစသည်ဖြင့်မတိုင်းမှာလည်းယုံနေတာဟာမရောဘူးရောလို့ကိုမရဘူးသူကတခြားစီကွဲအဲ့ဒါနာမရူပပြိစ္ဆရာညာဖြစ်လာတာတဲ့အင်းဒါကလည်းမရင်းကျက်သေးပါဘူးဒါတော့လည်းမရင်းကျက်သေးဘူးသို့တော်လည်းပုဂ္ဂိုလ်သတ္တဝါနေရာရင်ဆွဲလာမဲ့ဥစ္စာတော့กินတာမရတော့กิน လွတ်မြောက်တာများတယ်လွတ်မြောက်တယ်လို့ဆိုရမှာနောက်အကြောင်းနဲ့အကျိုးလေးတွေပဲရသည်တယ်လှုပ်ခြင်းလို့လှုပ်တယ်ကိုယ်ခြင်းလို့ကိုယ်တယ်မျက်စိရှိလို့မြင်တယ်ဉာဏ်ရှိလို့မြင်တယ်အဲမြင်လို့မြင်တယ်လို့ရှုရတာပဲသိလို့သိတယ်လို့ရှုရတာပဲစသည်သူအကြောင်းနဲ့သူရောဆက်တဲ့ဖြစ်ပုံလေးတွေကိုရှင်ရင်ရှင်ကိုယ်တိုင်တွေ့ရတယ်အဲဒါအကြောင်းနဲ့အကျိုးတည်တဲ့တစ္ဆပေကညာအဲဒါလည်းအကြောင်းနဲ့အကျိုးမသိဘဲနဲ့ပုဂ္ဂိုလ်သားတော်ထင်မှဆွဲလန်းတဲ့ ကိလေသာတွေမှလွတ်တာမရတော့လွတ်ပါရဲ့ဒါပေမဲ့မပြည့်စုံသေးပါဘူးအာနည်းပါသေးအစကစားရှိသေးသမာဓိအားကောင်းအထူးအားကောင်းလာတော့အသိရဉာဏ်လာပဲဉာဏ်လာတော့ဟိုကမြင်သာကြားတာတွေဖြစ်တိုင်းဖြစ်တိုင်းပြီးတာများပြီးတာပေါ့အစတော့ခါကျဲကျဲပါပဲပါဏတိပါဏတိယုံနာစင်ရဲ့အစနဲ့အဆုံးဖြစ်ပြပြီးဖောင်းတယ်ဆိုရင်ဖောင်းစားနဲ့ဖောင်းဆုံးပိန်တယ်ဆိုရင်ပိန်စားနဲ့ပိန်ဆုံးအဲအစနဲ့အဆုံးနဲ့ အဲ့ဒါကိုပိုင်းခြားပြီးတော့သိခြေလမ်းနဲ့ဆိုရင်ညာလမ်းနဲ့ဘယ်လမ်းနဲ့ညာလမ်းစနဲ့ဆုံးဘယ်လမ်းစနဲ့ဆုံးကိုယ်ရယ်ဆိုရင်ကိုယ်စားနဲ့ကိုယ်ဆုံးစနဲ့ဆိုရင်စမ်းတာနဲ့စဆုံးကောင်းငုံတယ်ဆိုရင်ငုံစားနဲ့ငုံဆုံးအဲအစဒီချင်းပေါ်လေအရင်သူခိုက်တာနဲ့သူတခါလေခကြမ်းများမယ်စနဲ့ဆုံးနဲ့အပိုင်းပင်ပြတ်ပြတ်ပြီးရှင်းရှင်းလင်းလင်းသိရတယ်အဲဒါလို့ဆိုရင်အနိစ္စဒုက္ခအနတ္တသိတာများတာပြီးပြီ မြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတော်တွေနဲ့ဆွဲလမ်းမှုဟာကင်းတယ်များတာကင်းတယ်သို့တော်လည်းလုံးလုံးမကင်းသေးဘူးဥရိယဗျာညာရောက်မှခဏ20ဖြစ်ပြတာတွေနှင်းနှင်းနှင်းနှင်းများနေအပိုင်းခြားစပိုင်းတွေတိုင်းဒီပြည့်ပြည့်နေတာလေးတွေနှင်းနှင်းနှင်းနှင်းတွေ့ရပြရတယ်အနံကောင်းတယ်အဲဒီကြောင့်အာထုတ်ခွေလိုပါတယ်အဲဒီရောက်သွားရင်တရားတရားတွေလည်းဖြစ်စိတ်တွေလည်းတက်ကြွအနံကောင်းတယ်ယောဂဝေဒနာတွေပါတွေလည်းကြောက်တတ်တယ်အနံကောင်းတယ်ပေါ့အဲဒီဥရိယဗျာညာအဖြစ်အပျက်ကိုတွေ့တဲ့အခါမှာ ရှုမိတဲ့အာယုန်နဲ့အာယုန်နဲ့လှင်းနေနေပြည့်နေတာတွေတွေ့ရတော့နေစာမမြဲဘူးဒုက္ခဆင်းရဲတဲ့အနာတ္တအတ္တကမဟုတ်ဘူးဆိုတာသိတင်ရှားတာပေါ့အဲ့ဒီတဲ့ဘင်္ဂညာရောက်မှာဘိုးပြီးတော့ထင်ရှားတယ်အစပေါ်လာတာတောင်မှမထင်ရှားဘူးရှိနေတာမထင်ရှားဘူးပျောက်သွားတာပဲထင်ရှားတာတရားမဆိုပေါ်တိုင်းပေါ်တိုင်းမှတ်နေရတာမှတ်တဲ့အခါမရှိတော့ဘူးမှတ်တာကနောက်ကျနေတယ်ပျောက်သွားတာအရင်ကျရတယ်ဘယ်လိုထင်ရလဲဟုတ်လဲဟုတ်ပါတယ်ပျောက်သွားတာအရင်ကျပါတယ် အဲဒါတော့နင်းနေနေတောက်တော့တာတွေပြီးရတယ်ဘယ်ကညာအဲဒီကြရင်တော့အိဋ္ဌဒုက္ခအနတ္တပို့ပြီးတော့ရှင်းပါတယ်အဲဒီတော့ရှုမိတဲ့အာရုံနဲ့စပြီးတော့တွေ့ရမှုမရှိဘူးတဲ့ငဲတဲ့အနေနဲ့ဆွဲလမ်းမှုချမ်းသာတဲ့အနေနဲ့ဆွဲလမ်းမှုပုဂ္ဂိုလ်သားတော်အနေနဲ့ဆွဲလမ်းမှုမရှိဘူးရှုမိတဲ့အာရုံနဲ့အာရုံထဲမှာအဆွဲလမ်းအတွေ့အတာလုတ်ကင်းပြီးတော့နေတယ် အရှုမိတာလို့ပဲနာမရှိဘဲနဲ့နေတဲ့ခါလည်းရှိသေးတယ်။တရားတို့နေတဲ့ပုဂ္ဂိုလ်ကခါခါသိနေပဲသူကရှုမှတ်တွေကဖြစ်နေတာမဟုတ်ဘူး။နားနေတဲ့ခါတို့မနာတော့လည်းဒီကရော့သွားတဲ့ခါတို့ဟောမရှုမှတ်မိတာလေးတွေမြင်နေကြတာတွေရှိသေးတာပဲ။အဲဒီခါကျတော့ပဂရိပြီးလို့ပဲသူကပြီးတာဟောအဲဒီမှာတော့ဆွဲလမ်းမှုရှိတယ်။အဲရှုမိတဲ့အာယုံမှာကိလေသာနောက်ဘက်မှာလွတ်မြောက်တယ်မရှုမိတဲ့အာယုံတော့မလွတ်သေးဘူး အဲဒါကြောင့်မင်းကျက်သေးဘူးတဲ့ဒီဥစ္စာဝိပဿနာဉာဏ်နဲ့ဆင်းလိုက်တယ်လို့သောတာပတိမေဖို့ရောက်ရှင်မိုင်ရဲ့ဘုပ္ပကညာရှင်းတဲ့အခါကျရှင်မိုင်သောတာပတိမေဖို့ရောက်အဲဒီရောက်တဲ့အခါကျတော့လွတ်တင်လွတ်ထိုက်တဲ့ကိလေသာနာဘွဲမှာလွတ်တာပါပဲတခါရီဒီဝိသိကိစ္စဆိုရက်ကိလေသာနာဘွဲမှာလွတ်တယ်အဲပြီးတော့ဒီလောဘဒေါသအကျမ်းစားတယ် တယ်လေးပါးကြကြကျင်နိုင်အောင်သူတော်ဘာသက်သာချင်းခိုးခြင်းလူရဲ့ချင်းစရှိတဲ့မတော်တဲ့မှုတွေပြုခြင်းနဲ့စပ်ပြီးတော့လောဘဒေါသအကျမ်းစားတွေဖြစ်တော့ငြိမ်းသောတာပန်ဆိုအဲ့ဒါငြိမ်းတာစင်တာဝရငြိမ်းတာအနာတပြုငြိမ်းတာမဟုတ်စင်တာဝရငြိမ်းအဲ့ဒါလွတ်မြောက်တာ အဲ့ဒါရင်းကျက်သမျှဒါနများတွေရင်းကျက်တာပဲဒါပေမဲ့လည်းမပြည့်စုံသေးဘူးဘယ်ကြမှာပြည့်စုံလို့အရာတစ်ခုကြမှာပြည့်စုံအရာတစ်ခုရောက်ရင်တော့ဘာကိလေသာမှကုန်ဖြစ်တော့ဘူးဒါခေါင်းကဘုရားအလောင်းတော်ဥပါဒနာခန္ဓာ၅ပါးရဲ့ဖြစ်ပြရှုနေစိတ်တံဝိမု ക്തി စိတ်လွတ်မြောက်သွားတယ်ဆိုတာနဲ့ဒါနဲ့အတူတူပဲအဲစိတ်တဝိမု ക്തി ရင်းကျက်သွားတာတဲ့စိတ်လွတ်တာရှင်ရင်းကျက်သွားတာစိတ်လွတ်တာရှင်ရင်းကျက်အောင်လို့ပဲအားထုတ်ကြရတယ်အခုရှုမှနေကြတာတွေအဲ့ဒီနည်းပဲမြတ်စွာဘုရားကဘုရားဖြစ်ပြီးတော့ ဓမ္မစကြာတော့ဟောတဲ့ကငါဗျာမေဇိမာပရိဒါအလယ်လန်းတွေ့လာပြီအဲ့ဒီလယ်လန်းကဉာဏ်မျက်စိကိုလည်းဖြစ်စေနိုင်တယ်အသိဉာဏ်ကိုလည်းဖြစ်စေနိုင်တယ်စသည်ဖြင့်တရားဓုတွေဖြစ်ပုံတွေဟောသွားတယ်အဲငါဗျာလည်းပဲမေဇိမာပရိဒါလန်းကျင့်ညာဒီလိုဆိုလိုပါပဲမေဇိမာပရိဒါလန်းဆိုတာမေခင်ရှင်ပါတရား အဲ့ဒီ7ပါးတရားဆိုတာလည်းဥပါဒနာခန္ဓာ၅ပါးတွေဖြစ်ဖြစ်ရှုပြီးတော့ပွားများတယ်အဲ့ဒီရှုပွားများလို့ရှင်ဖြင့်အပညာတွေဖြစ်တယ်နိဗ္ဗာန်သံဝရတိတဲ့ဟောတာပါတဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့ဆင်းရဲခါသိငြိမ်းမှုပါလည်းဖြစ်ပါသည်အဲ့ဒီတိုင်းကျင့်ရမယ်ဆိုတာညွှန်ပြတာညွှန်ပြတဲ့အတိုင်းရှင်ကိုယ်ညာအစရှိတဲ့ပုဂ္ဂိုလ်တွေကျင့်ပြီးတော့သောတာပန်စသည်ဖြစ်ကြတယ်ဘုရားလက်ထက်တော်ကာလကသောတာပန်သရဂနာကညာနာတွေဖြစ်တာ ရှင်လူယဟန်နေလူတွေမကောင်းနတ်တွေရပြမာတွေအကုန်လုံးပေါ်အဲ့ဒီတိုင်ကြည့်ရတာပဲဘုရားပြိဋိနိဗ္ဗာန်သာသောတဲ့နောက်လည်းမြတ်စွာဘုရားဤတရားကိုယူသိလေးစားပြီးကျင့်တဲ့ပုဂ္ဂိုလ်တွေဒီတိုင်းပဲအခုကျင့်ရှုမှတ်ပြီးတော့အားထုတ်နေကြတာလည်းဒီတိုင်းပဲအဲ့ဒါအရေးကြီးတယ်အဲ့ဒါအဲ့ဒီလိုမရင်းကျက်သေးတဲ့စိတ်ရင်းကျက်မှုအဲစိတ်လွတ်လပ်မှုမပြည့်စုံသေးတဲ့မရင်းကျက်သေးတဲ့လွတ်လပ်မှု ရင့်ကျက်ဖို့ရာ ပြည့်စုံဖို့ရာငါးပါးသောအကြောင်းလိုတယ်ငါးပါးသောအကြောင်း ပြည့်စုံအောင်လို့အားထုတ်ရမယ်လို့ဆိုလိုပါပဲစိတ်လိုရည်မှာရင့်ဖို့ရာငါးပါးအကြောင်းလိုပဲဒီစိတ်လိုရည်ရင့်ဖို့ရာစိတ်တော်စိတ်တော်ဥမုတ်တိအဲရင့်ကျက်ဖို့ရာအကြောင်းငါးပါးလိုတယ်တချို့ကစေတဝိမုတ်တိကို ပြစ်ပယ်ပြီးတော့တရားဟောတဲ့ပုဂ္ဂိုလ်ရှိသေးတယ်။ဘုန်းကြီးစာအုပ်လေးတို့တွေ့စဉ်ဇင်ကိုင်းအကြောင်းကြီးဇင်ကိုင်းအကြောင်းကြီးဆိုတတိကနေပြီးဆရာဘုန်းကြီးထာဂျပန်ဘုန်းကြီးနဲ့တူပါဆရာဘုန်းကြီးထာတော့ပြီးတော့မေးတယ်ဇင်ရအဲလွတ်လောက်အောင်လွတ်လွတ်မြောက်အောင်ကျင့်တဲ့ဉာဏ်ရှိပါသလားလို့မေးတယ်ဟာမင်းဘယ်သူကဒီကြီးနောင်ထားလို့ ဘယ်သူမှတော့မရှိမြောက်ပါဘူးဟေးဘယ်သူမှမရှိနိုင်ရင်လွတ်မြောက်အောင်ကျင့်ကြဘာလို့လဲသူကပြောတယ်ပြောကြတယ်လောဘဒေါသမောဟတွေစိတ်ကူးတွေဖြစ်တယ်ဆိုတာကိုယ့်အကိုစိတ်ကူးတာပဲသူများလို့လို့ဖြစ်တာမဟုတ်ဘူးပြီးတော့ဒါတွေလက်မခံမဲနဲ့စဉ်းစားဆင်ခြင်ပယ်လိုက်ရင်ပြီးတာပဲလို့သူကဆိုလိုတာကိုလွတ်မြောက်အောင်ကျင့်ဖို့ရမလိုဘူးဆင်ခြင်လိုက်ရင်ပြီးရဲ့သူကဒီလိုကြီးရွယ်ချက်နဲ့ပြောတာအဲ့ဒါကိုသဘောကျတယ်ဒါမိကောင်းမှပြီးတော့ နောက်ပုဂ္ဂိုလ်တွေကလက်ခံပြီးတော့ဒါကိုပဲအကောင်းဆုံးလုပ်ပြီးတော့ကြည့်ဆိုကြတာကိုနားလေတဲ့ပုဂ္ဂိုလ်တွေကကောင်းနေမှလားဘယ်ဟုတ်မလဲသူကမြတ်စွာဘုရားလွတ်မြောက်တယ်ဆိုတာအရိယာမေဖို့ရောက်ပြီးလွတ်မြောက်တာကိုပြောတာအခုလိုဆင်ញင်တော့ခဏလေးငြင်းတာကဘယ်လွတ်မြောက်တာဟုတ်မလို့တော်ကြလူချင်းစရာရှိရင်လူချင်းမှာနေတဲ့စရာရှိနေတဲ့မှာပဲอืม လူချင်းမှုနှိမ့်သက်မှုတွေမရှိအောင်ဘယ်နဲ့မှမတတ်နိုင်ဘူးသူအကြောင်းအားလို့သာဖြစ်နေတာအဲအရာဓမေဖို့ရောက်လို့ရှိရင်တော့ကိလေသာတွေဘယ်နည်းနဲ့မှမဖြစ်ဘူးအဲဒီတော့ဘယ်နည်းနဲ့မှမဖြစ်တဲ့အရာဓမေဖို့ရောက်ကျင့်မှုကနိလန်းဆိုလိုတာတော့အဲဒီနိလန်းကဘာလို့ဆိုမဂ္ဂင်ရှင်ပါတရားပဲတဲ့မြတ်စွာဘုရားဟောမဂ္ဂင်ရှင်ပါမဟောတဲ့ဘာသာရေးသာသနာရေးမဂ္ဂင်ရှင်ပါမကျင့်တဲ့ဘာသာရေးသာသနာရေးမှာဆိုလို့ရှိရင်ကိလေသာမှ အဲကိလေသာမှလွတ်မြောက်တယ်ကိလေသာငြိမ်းတယ်ဆိုတော့ပုဂ္ဂိုလ်မရှိဘူးတဲ့တမဏဆိုကိလေသာငြိမ်းတာအဲကိလေသာငြိမ်းတဲ့ပုဂ္ဂိုလ်မရှိဘူးသောတာပန်လည်းမရှိသရဂါလည်းမရှိအနာဂါလည်းမရှိယန္တာလည်းမရှိဘူးတဲ့အဲဒါမျိုးဆိုပြဟောထားတယ်မဂ္ဂင်7ပါးပွားမှာတဲ့အခုကမဂ္ဂင်7ပါးပွားဖို့ရပြောနေတာလေမဂ္ဂင်7ပါးပွားမှာစိတ်လွတ်မြောက်တယ်အလားတကူရောက်ပြီးလွတ်မြောက်သွားတယ်အဲ့ဒီကြောင့်ကျင့်မှုရပါပဲအဲ့ဒီကြောင့်ကျင့်မှုရမှာအကြောင်း၅ပါးလိုတယ်တဲ့ဒါတွေတော့ဆိုလို့ရှိရင် မိတ်ကောင်းစရာသီလဘာကထာ7ပါးရှိရမည်အဲဒါဥပါလိလည်းရှိပါတယ်ကတမေပင်စဘေ9ပါးတော်နိမူကားဣဒမေဂိယဘိက္ခုကလျာဏမိတော်ဟောတိကလျာဏဗဟာယောကလျာဏတံပွင်ကောမေဂိယမေဂိယယဟံဣဒဤသာသနာတော်၌ ဘိက္ခုယဟနိကလျာဏမိတ်တော်ကောင်းသောမိတ်ဆွေရှိသည်ဟောဒီဖြင့်ကလျာဏသာယကောင်းသောအဖို့ရှိသည်ဟောဒီဖြင့်ကလျာဏသံမေဟောကောင်းသောအပေါင်းဖော်ဆရာသမားရှိသည်ဟောဒီဖြစ်၏ကလျာဏမိတ်တရှိရတယ်တဲ့အဲ့ဒါအကြောင်းတစ်ပါးပဲကလျာဏမိတ်တမိတ်ကောင်းဆွေကောင်းကလျာဏမိတ်တကလျာဏဘာယကလျာဏတံပွန်ကလို့ပါဠိမှာတော့မိတ်တာအစားကို မိတ်ဆွေဆိုတာလေးကိုသူကမိတ္တရဲ့သဟာရရဲ့သံပွင့်ကရဲ့သူကမြေဝါတာသုံးခုရှိတယ်။ဗမာမှာလည်းပဲရှိတာများတော့ရှိပါရဲ့။อืมမိတ်ဆွေအပေါင်းအသင်းအပေါင်းအဖော်အဲဒီလိုဝါဟာရပါပဲ။ကောင်းသောမိတ်ဆွေကောင်းသောအပေါင်းအဖော်ကောင်းသောတငယ်ချင်းအဲရှိရမယ် အဲရှိဖို့လိုတယ်အဲနောက်တစ်ခုကတော့သီလဝါသီလနဲ့ပြည့်စုံရမယ်အဲဒါကတစ်ခုအဲဒါကိုဘုရားဆောင်ဖို့လေးတွေမှာစီတယ်မိကောင်းစီယာသီလဘာကထာ7ပါးစီယာနည်းနောက်တစ်ခုကသုံးခုတတ္တိရတယ်သုံးခုဆောင်မှုသုံးခုသုံးခုကိုတပုတ်ထည့်စီရတယ် ကထာ7ပါးနဲ့လည်းပြည့်စုံရမယ်။음ရာယံကထာဘိတံလေခိကစေတဝရဏတပ္ပယစသည်ဖြင့်ဟောထားတဲ့ကထာ7ပါးအဲဒီကထာ7ပါးအကြောင်းလေးကိုဖြည်းဖြည်းမှပြောရအောင်။မိကောင်းဆရာသီလပါကထာ7ပါးရှိရမည်ဆိုရမယ်မိကောင်းဆရာမိကောင်းဆရာသီလပါသီလပါ ဟာဆေဝါရှိရမည်မိကောင်းဆရာသီလပါကထာဆေဝါရှိရမည်မိကောင်းဆရာသီလပါကထာဆေဝါရှိရမည် Thank you. င်းသောမိတ်ဆွေမိတ်ကောင်းရှိရမယ်မိတ်ကောင်းဆိုတာဆရာသမားပါပဲမြတ်စွာဘုရားစပြီးတော့ပွင့်တော်မူကားသာဆိုရင်မြတ်စွာဘုရားကလျာဏမိတ်တကလျာဏမိတ်တပဲမြတ်စွာဘုရားတပါးပဲရှိသေးတယ်စားတော်မှာတော့ဇင်ကုဏ္ဏညဝဘပါရိယမဟာနာအသစီဆိုတဲ့မစိုးရင်ငါဥကိုမြတ်စွာဘုရားကအဲဒီစေတဝိမုတ်တိပြည့်စုံအောင်လို့တရားဟောတယ် အဲ့ဒါကလျာဏမိတ်တာမိကောင်းဆွေကောင်းမယ်မြတ်စွာဘုရားအဲဒီတော့ကကျွတ်တောင်းဝင်ရတဲ့ဇမဆက်ရှိကလေးနတ်တွေမြင်တွေ့နိုင်အောင်အများကြီးရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကလည်းမြတ်စွာဘုရားဤသောကလျာဏမိတ်တာမိပြုပြီးတော့ဓမ္မစကြာတုတ်တရားနာရင်းနဲ့တရားဥပဒေရသွားကြတာပဲအဲ့ဒါမိကောင်းဆွေကောင်းမယ်အဲ့ဒီကနောက်လာတော့မြတ်စွာဘုရားတရားနာပြီးတော့ ညာနာဖြစ်တဲ့ပုဂ္ဂိုလ်တွေလည်းမနည်းပါဘူးနာဂံဖြစ်တာတွေလည်းရှိသရဂံဖြစ်တာတွေလည်းရှိသောတာပန်ဖြစ်တာတွေလည်းရှိအဲဒီပုဂ္ဂိုလ်တွေဟာလည်းဘုရားကိုမိပြုပြီးတော့တရားဥပဒေရကြတာပဲအဲဒီကနောက်တော့ရှင်သာရိပုတ္တရာနဲ့ရှင်မောဂလန်တို့ဟောတာတွေကိုနာကြားပြီးတော့ကောင်းကောင်းဝင်ကျင့်တဲ့ပုဂ္ဂိုလ်တွေအဲဒီကျင့်ပြီးတော့သောတာပန်သရဂံနာဂံညာနာဖြစ်ကြတယ်အဲဒါလည်းရှင်သာရိပုတ္တရာရှင်မောဂလန်စကြည့်တော့ ကလျာဏမိတ်မိတ်ကောင်းဆွေကောင်းတွေဆရာသမားတွေမှီပြီးတော့တရားတွေရသွားတာပဲ။ရာပရိနိဗ္ဗာန်ဆံသွားတဲ့နောက်လည်းပဲညာနာပုဂ္ဂိုလ်တွေကဆက်ဟောခဲ့တာရှိပါတယ်။အနာဂံတရားဂံသောတာပန်တွေကဆက်ဟောတာရှိတယ်။ကလျာဏပုထုဇဉ်ပုဂ္ဂိုလ်တွေကလည်းဟောတာလည်းရှိတာများလည်းရှိပါတယ်။အဲဒါတွေကိုဘုရားတရားတော်အတိုင်းရိုးသေးသေးလိုက်နာပြီးတော့ကျင့်တဲ့ပုဂ္ဂိုလ်တွေဟာအဲဒီစေတောဝိမု ക്തി စိတ်လွတ်မြောက်ခြင်းဆိုတာရင့်ကျက်ပြည့်စုံတာပဲကလျာဏမိတ်တာလိုတယ်တဲ့အဲ့ဒါလေးကသူတတိပြုကြရတယ်မိကောင်းမိကောင်းဆိုကောင်းရှိမှဘုရားသာသနာအပြင်ဘက်မှာအဲ့ဒီလိုမိကောင်းဆိုကောင်းမရှိဘူးစိတ်စိတ်စိတ်စိတ်စေရနာကောင်းတဲ့မိတ်ဆွေတွေတော့ရှိပါတယ်ဒါပေမဲ့လို့အဲ့ဒီကိလေသာမှလွတ်မြောက်တဲ့တရားတို့ရအောင်ညွှန်ကြားနိုင်တဲ့ မိတ်ကောင်းဆွေကောင်းဆရာသမားဆိုတာသာသနာအပြင်မဲ့မှာမရှိဘူး။ဘာလို့လဲဆိုသူတို့မှသိမှမသိပဲ။မညွှန်ကြားနိုင်ဘူး။ဘုရားအလောင်းတော်တောင်မှအဲ့ဒီဘုရားဖြစ်ကြောင်းတရားကိုသစ္စာပိုင်းကမသိသေးလို့အာလာရဥဒကရေသိကြီးတထံသွားပြီးတော့ညီးခံပြီးတော့တရားအထုတ်တာရှိတယ်။အဲ့ဒါဇံရတယ်ညီးပဲ။ရူပဇံအရူပဇံတွေရတယ်ညီး။သောသောကဘုရားလောက်တော့မသိသေးဘူး အဲ့ဒီဆရာကြီးတွေမိပြီးတော့သူဘာရတော့ဆိုရူပဇံအရူပဇံရတာပဲစိတ်လုံးမြောက်ရေးဖြစ်တဲ့တရားပြည့်စုံအောင်မကျင့်နိုင်ဘူးနောက်တော့ဒုက္ခရစီရာကျင့်ကိုကျင့်တယ်ဘုရားလုံးကိုယ်တိုင်နဲ့အစာကြမ်းနေမစားဘဲနဲ့အဲပြုတ်ရည်လက်တကောလောက်သာတနည်းတနည်းလက်တကောလောက်သာတောက်ပြီးတော့ဒီလိုနေတာအနာပိန်ချုံဒီဒုက္ခရောက်တော့6နှစ်ကြာကြာ6နှစ်ကြာအောင်လို့နေတာအဲ့ဒါ အကျင့်ကောင်းလားအောင်းနေပြီးတော့ဒီတိုင်းကျင့်လို့ဝေချင်းနာချင်းသိချင်းကင်းတဲ့တရားရလိမ့်မယ်ထင်ပြီးတော့ကျင့်တာအရကားတက်တက်မှကိုသိပြောင်းသူများချင်းမွေးအောင်ကျင့်တာမဟုတ်ဘူး။ကျင့်ကောင်းမှပြီးတော့ကျင့်တယ်။ဒါကဘုရားအလောင်းတော်တောင်မှကလျာဏမိတ်တာမရှိတော့အဲ့ဒီမှာတရားတို့တကယ်ပြည့်စုံခြင်းကနီးမရဘူး။ဒါပေမဲ့လို့ဘုရားအလောင်းတော်မှာတော့ လေးသိချင်းတဲ့ကဘာရသိပါရမီတွေကဖြည့်ဆည်းမှုလာပဲပြီးတော့မှနောက်ဆုံးအချိန်ကျတော့ဒီလိုအားထုတ်ရမယ်ဆိုတဲ့နိမိတ်ပြရတယ်သူဟာသူသိတယ်ဘုရားလောင်းကိုသိတယ်ကဥပါရဏခန္ဓာ၅ပါးရဲ့ဖြစ်ပြက်ကိုရှုရမယ်ဒီလိုရှုမှဖြစ်ပြက်သိပြီးတော့อืมမြဲတဲ့နေချမ်းသာတဲ့နေပုဂ္ဂိုလ်သားတော်အနေနဲ့ဆွဲလန်းတဲ့ဥပါဒာနဲ့ကင်းပြီးစိတ်ရလွတ်မြောက်တယ်ဆိုတာကိုသဘောပေါက်ပြီးတော့ဥပါဒနာခန္ဓာ၅ပါးရဲ့ဖြစ်ပြက်ကိုရှုတာ အဲ့ဒါတရားမဟုတ်ပါဘူးခုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေရှုမှတ်နေတဲ့ရှုမှတ်မျိုးအတိမျိုးပါပဲအဲ့ဒီရှုမှတ်ပုံသိပုံနည်းဟာအခုဘုရားကဟောထားလို့အဲ့ဒီဘုရားဟောတဲ့တဲ့ဘုန်းကြီးတွေကသင်ကြားတာတတိပဌာနာတုတ်ဆိုရင်နာသင်ကြားတာပဲတတိပဌာန်၄ပါးကိုယ်မူရာဖြစ်တိုင်းရှုရမယ်ဝေဒနာဖြစ်တိုင်းရှုရမယ်စိတ်ဖြစ်တိုင်းရှုရမယ်သဘောတရားဖြစ်တိုင်းရှုရမယ်အဲဒီနေ့သုတ်တိသုတ်တိမှာဟောတာလည်းရှိတယ် သက္ကုံသဒ္ဒနာတိရူပိသဒ္ဒနာတိစသည်ဖြင့်သက္ကုံနေသနိဒ္ဒနာတိရူပိနေသတိဒ္ဒနာတိစသည်ဖြင့်ဒီလိုဟောတော့တယ်ရှိမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းဥပါဒနာခန္ဓာ၅ပါးတို့အဖြစ်အပျက်ကိုသိအောင်ရှုရမယ်ဆိုတာမြတ်စွာဘုရားကိုမိပြုပြီးတော့သိရတယ်မြတ်စွာဘုရားနိမိတ်တရားကိုအမှန်တိုင်းဟောပြောတဲ့ဆရာသမားပေါ့ခုနိခါကလာကမ္မဋ္ဌာန်းဆရာတို့ဆရာဟောပုဂ္ဂိုလ်တို့ဆိုတဲ့ ကလျာဏမိတ်တာတွေပေါ့အဲဒါမိမလာမဟောမှာတချို့ကမိမလာမတွေဟောတာရှိတယ်ရေးကြည့်တယ်မိမလာမဟောတဲ့ဆရာကောင်းသမားကောင်းနဲ့မိဝဲပြီးတော့နေရမှမိမလာမနဲ့အားထုတ်ရတာအခုဒီမှာယောဂီတွေတရားအားထုတ်နေရတာအဲ့ဒီလိုပဲဆရာကောင်းသမားကောင်းတွေရှိနေလို့ဆရာကောင်းသမားကောင်းတွေရှိခဲ့တာပေါ့သမထဆရာတွေဆိုတာရေးကြည့်တယ် မနာစရာတွေလည်းမသက်သာဘူးယောဂီတွေကများနေတော့တခြားနေရာတွေမှာတော့ယောဂီတွေဘယ်လောက်မများပါဘူးဘုန်းကြီးတွေရံကုန်သာသနာ့ရေးတာအထုတဲ့ပုဂ္ဂိုလ်တွေသိများတာကိုသိများတော့စောင့်ရှောက်ရတဲ့ပုဂ္ဂိုလ်တွေလည်းတော်တော်တောင်းလေးပါပဲအဲဒါအာထုနေတဲ့ပုဂ္ဂိုလ်တွေအာထုကိုနီးနေပြနီးမှလမ်းမှအတိုင်းဖြစ်အောင်လို့မင်းများပြုပြင်ပြောဆိုပြောဟောပြီးတော့ပေးနေရတယ်အဲဒီလိုစောင့်ရှောက်ပြုပြင်ပေးမဲ့ပုဂ္ဂိုလ်ရှိမှ ဒီလိုတရားအားထုတ်နိုင်တာနီးမရှိရင်စောင့်ရှောက်မဲ့ပုဂ္ဂိုလ်မရှိရင်နီးနီးမှကိုမသိဘူးနီးမှမသိရင်လည်းအားထုတ်နိုင်တယ်လေအဲ့ဒါကိုမြတ်စွာဘုရားကသိစေပါတယ်နေကြီးဟာဒီဟာကလျာဏမိတ်တာမိရမှာငါဘုရားကနိမိတ်တရားကောင်းတယ်ညွှန်ကြားတာတင်ကငါနိမိတ်တရားလည်းမယူဘဲနဲ့ဟိုမတော်တဲ့နေရာမှာသွားဝရမလို့သေးပါဘူးဆိုတာသွားတာကို အဲ့ဒါအကြောင်းပြုပြီးတော့မြတ်စွာဘုရားကလျာဏမိတ်တာရေးကြည့်တယ်ကလျာဏမိတ်တာရဲ့စကားလည်းနားထောင်ပါကလျာဏမိတ်တာစကားနားမတော်လို့ရှိရင်ကလျာဏမိတ်တာမိကောင်းဆွေကောင်းမရှိတာနဲ့အတူတူဖြစ်နေအဲ့ဒါဘုရားလက်ထက်ကတော့ဘုရားကလျာဏမိတ်တာဒီပြင်ရှင်သာရိပုတ္တရာရှင်မောဂလန်စသည်တို့ကလျာဏမိတ်တာတွေပါပဲဘုရားပြိဋိနိဗ္ဗာန်စံပြီးတဲ့နောက်တော့ဘုရားတည်းပုဂ္ဂိုလ်တွေရှင်ဟန်ဖြစ်ဖြစ်လူဖြစ်ဖြစ်ပေါ်တယ် အဲမိမလာမနဲ့ဟောကြားညွှန်ပြတဲ့ပုဂ္ဂိုလ်တွေကလျာဏမိတ်တာပါပဲမိဘတွေကတရားထုတ်တာလို့ကိုယ်တိုင်တရားတွေ့ပြီးသွားလို့ရှိရင်သာသမီတွေကိုမိဘတွေကညွှန်ကြားပေးတာကလျာဏမိတ်တာပဲနောက်ကမ္မဋ္ဌာန်းဆရာတွေပါလေထံသွားအားလို့လို့ချင်းကမ္မဋ္ဌာန်းဆရာတွေကစောင့်ရှောက်ပြီးတော့ပေးလို့အချိုးတရားဖြစ်ရင်ဒါကလျာဏမိတ်တာမြင်ပြုပြီးတော့ဖြစ်တာပဲအရေးကြီးတယ်ကလျာဏမိတ်တာမရှိရင်တော့อืมတရားထုတ်ကိုရအောင်ဖြစ်နိုင်ဘူးတရားထုတ်တယ်ဆိုလည်းပဲတချို့ ဘာမှသိချစ်ပုံမရပါဘူး။တရားတရားအထုတ်ကြသူနည်းနဲ့သူမို့သူအထုတ်ကြတာဘာမှချစ်ပုံမရဘူး။စနစ်တကျချစ်ဖို့ရအရေးကြီးပါတယ်။ပရိသမီရာမဲ့တို့ဝိသုဒ္ဓိမဲ့တို့မှာပြတာကဝိပဿနာဉာဏ်ဖြစ်ပုံနဲ့အတိလင်းပြတာပဲ။အဲ့ဒါတွေဟာမိမလာမှလည်းအားထုတ်ရင်ကိုယ်တိုင်တွေ့တာပဲ။အခုဒီမှာအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေကခေါင်းကပြောခဲ့တဲ့အတိုင်းသမာဓိဖြစ်လာတဲ့အခါယုံနာပိုင်းခြားပြီးတယ်ဆိုအဟုတ်ပြီတာပဲ။ ကြောင်းနဲ့ကြိုးပိုင်းကြသည်တယ်ဆိုတာဟုတ်ပြီလားဒါနာမရူပပြိစ္ဆာပြိစ္ဆာသိက္ခာအခြေခံရှိပြီးသမာဓိအားကောင်းလာတဲ့အခါကျတော့ရှုတိုင်းမှာတိုင်းအဖြစ်အပျက်ကိုပြည်တာနေတာပြီးလို့သမထနာသုံးသပ်တဲ့ဉာဏ်တွေလည်းဖြစ်တာပဲအိစ္ဆာပဲဒုက္ခပဲအနတ္တပဲအဲဒီကလုံးသားရဥရိယဗျာညာဖြစ်ဆိုအဖြစ်အပျက်တွေပြင်းပြင်းသွားပြီးတာအဲ့ဒါလည်းပဲသင်ကြားတွေ့ရတာပဲဥရိယဗျာရောက်တဲ့အခါကျအယောင်လင်းနေလည်းတွေ့ရတယ်อืมပီတိတို့ပတ္တိတို့ကိုယ်ထဲမှာတခါလဲ မတန်တက်ကြွပြီးတော့နေတဲ့သဘောတရားတွေရှိတာပဲစိတ်တွေငြိမ့်နေတယ်ကိုယ်တွေငြိမ့်နေတဲ့သဘောတွေတတိတဲ့သမာဓိတွေနည်းနည်းများဖြစ်နေတဲ့သဘောတွေဒါကိုယ်တိုင်တွေ့ရတယ်သူတို့ချဲတွေ့ရတယ်အဲ့ဒါဝိရပယညာအဲဒီကနောက်ဘင်္ဂညာဖြစ်ပုံကိုယ်တိုင်တွေ့ရတယ်ဘုရားအာရိဏနေနေမုစုမြတ်တာပရိသင်္ခာညာဖြစ်ပုံတွေကိုယ်တိုင်တွေ့ရတယ်နောက်ဆုံးကျတော့ဘုန်းကြီးတို့ကညာစဉ်တရားဟောတာဆိုအဲ့ဒါကြီးဟောတာဒါတွေဒီလိုဖြစ်တယ် ဖြစ်ရလားတွေ့ရလားဆိုတာအဲကိုယ့်အကိုဆုံးဖြတ်နိုင်ဖို့မဖြစ်သေးတဲ့ပုဂ္ဂိုလ်ကတော့မသိဘူးပေါ့အစာနာတဲ့ပြင်အစာနာတဲ့ပြီးတယ်အလယ်ပိုင်းနဲ့ရောက်ပြီးဖြစ်ဘူးလို့ရှိရင်အလယ်ပိုင်းနဲ့ရောက်ပြီးတယ်နောက်ပိုင်းကျမသိဘူးနောက်ဆုံးပိုင်းကျတော့လည်းနောက်ဆုံးပိုင်းပြည့်စုံမှမပြည့်စုံသေးလို့ရှိရင်နောက်ဆုံးပိုင်းမှာလည်းကြားနေသေးတာပဲပြီးစရာလေးအဲ့ဒါတွေကိုဘုန်းကြီးကဉာဏ်နဲ့တရားဟောတယ်အဲ့ဒါပရိဒါမီရာမဲ့ ပါဠိတော်ဝိသုဒ္ဓိမဲ့အထာဝရများမှာပြထားတဲ့အတိုင်းဒီအားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကိုယ်တိုင်တွေ့တာအဲဒီလိုတွေ့တာဘယ်ကလာတော့ကလျာဏမိတ်တာမိကောင်းဆွေကောင်းမှုယူပြီးရဖြစ်တာနိမလာမနဲ့ဟောပြောတာကိုကြားတော့နိမလာမနဲ့ဟောပြောညွှန်ပြတဲ့ဆရာသမားအမိရတော့ယခုလိုကမ္မဋ္ဌာန်းရိပ်တာမှာညွှန်ကြားပေးတဲ့ဆရာလည်းရှိမှာဆရာမရှိရင် ဘယ်ဖြစ်မလို့ဆရာမဖြစ်ရင်အာထုဖို့မဖြစ်ဘူးဆရာလည်းရှိမှအခုဆရာစကားနဲ့ပါတော့ဥစားလေးတွေလည်းဖွင့်ရတယ်အဲ့ဒီမှာလည်းဆရာရှိမှဒီတိုင်းဖွင့်လာလို့မဖြစ်ဘူးလို့ကကလျာဏမိတ်တာလိုတယ်မိဂိယအသင်းမှာဒီငါဘုရားမိပြုပြီးတော့တရားထုတ်ရမယ်ဆိုငါဘုရားမိမပြုဘဲနဲ့ဟိုတော်တယ်ဥယျာဉ်အဲဒီဥယျာဉ်ကြီးတဲ့သွားပြီးတော့အာထုတ်တာအဲ့ဒါမိကောင်းဆိုကောင်းကကင်းနေလို့စိတ်တွေမတော်မသင့်တဲ့စိတ်တွေ အများကြီးဖြစ်နေတာကဲ၍ဘုရားနိဗ္ဗာန်မှာအာရုံနဲ့စိတ်တွေမတော်မသင့်ဖြစ်ဘုရားသွားလျှောက်လိုက်ချက်ချင်းကင်းသွားတာပေါ့အဲ့ဒါလေးရှုမှယူပဲလိုက်ရုံပဲအခုယောဂီပုဂ္ဂိုလ်တွေမှာဘုရားတို့နေရင်စိတ်ကူးတွေဖြစ်လာရင် ရှုမှယူပဲရတာဒါကတော့သိထားတာမရှုမှပဲလိုက်ရုံပဲအဲ့ဒီလိုပဲသွားရုံပဲအဲ့ဒါကလျာဏမိတ်တာအမိပြုပြီးတော့ရည်ကြမှုဖြစ်တာတဲ့ဒါကြောင့်ကလျာဏမိတ်တာနဲ့ပြည့်စုံရမယ် အဲဒီကရဏမိတ်တာကိုနေကအပေးစိတ်ချဲ့ထားတယ်ကရဏမိတ်တာရဲ့အင်္ဂါတွေတစ်ကရဏမိတ်တာကိုအင်္ဂါများတယ်ဆောင်းမှုကလည်းတချို့တဲပါကြအောင်များမနေ့တုန်းကတော့ခွန်ကြီးကတတိသေးလိုက်တာပါတာတယောက်မှမမြင်ဘူးဆောင်းမှုတွေပျောက်ကုန်တာမသိပါဘူးဆောင်းမှုတွေရက်ကလည်းဝေးသွားပြီကြီးညိုတိုက်စွာလေးစားရာမေတ္တာပွားခြင်းစီရမည် ပိယောကရုဘာဝနိယဘုဒ္ဓဆဝစနေခမောဆိုတဲ့ခါလာလေးတစ်ခုရှိတယ်ဟောမှာဝိသုရိမကပြန်လာပိယောချစ်ခင်အားတဲ့ပုဂ္ဂိုလ်ကြီးညိုလိုက်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်ကလျာဏမိတ်တာမိကောင်းဆိုကောင်းဆိုတာဘယ်လိုပုဂ္ဂိုလ်လဲပဲပြီးရောချစ်ဖွဲ့ကုန်တဲ့ပြည်စုံရမယ်အဲတပါးသောပုဂ္ဂိုလ်တွေအတူနေပုဂ္ဂိုလ်တွေတပြည့်တွေကကြီးညိုတဲ့ချစ်ခင်လိုက်တဲ့ ပုဂ္ဂိုလ်ဖြစ်ရမယ်ဂရုလေးစားလိုက်တဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်ပြီးရောဂရုဘာဝနီရောမေတ္တာပွားတဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်ကရဏမိတ်တာဆိုတဲ့ပုဂ္ဂိုလ်ကအဲ့ဒီဂုဏ်ငါးရင်းနဲ့ပြည့်စုံမှ မိကောင်းစေကောင်းဖြစ်တာအဲ့ဒီဂုဏ်ငါးရင်းမပြည့်စုံလို့ရှိရင်တော့ဒီညိုစရာလည်းမကောင်းဘူးကျောင်းဆုံးကုန်နေရနေရမကြလို့သူ့ကိုအလေးပြုစရာလည်းမကောင်းဘူးချမ်းသာပါစေလို့မေတ္တာပွားခြင်းပွားစရာတော့မကောင်းဘူးအဲဒီတော့ အစရအရာရာမသိမ့်မွေ့မနှူးညံ့မရင်ကြီးတဲ့ပုဂ္ဂိုလ်ဆိုရင်ကလျာဏမိတ်တာမရှိဘူးသူကနှူးနှူးညံ့ရင်ကြီးကြီးဖြစ်ရမှာအင်္ဂါ၃ခုဘုဒ္ဓရိမေကပြရတယ်ပိယောဂိသရုဘာဝနိယောဝတ္တာဇဝစနေကမောပိယောချစ်ချစ်အပ်တဲ့ချစ်ထိုက်တဲ့ပုဂ္ဂိုလ်ဖြစ်ရချစ်ဆိုတဲ့ညီညွတ်လိုက်တာပါပဲဟိုလောကကာမဂုဏ်ချင်းမဟုတ်ပါဘူးညီညွတ်လိုက်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဂရုလေးစားလိုက်တဲ့ပုဂ္ဂိုလ်အလေးပြုတဲ့ ပုဂ္ဂိုလ်လည်းဖြစ်ရမယ်တဲ့ဆရာသမားကလေးစားတဲ့ကုံနဲ့ပြည့်စုံမှပေါ်ပေါ်ဆဆအဲဒီလိုနေတော့မဖြစ်ဘူးလေးလေးစားစားယူသူတွေပြုလိုက်တဲ့ပုဂ္ဂိုလ်ဖြစ်မှဘာဝဏီရောမေတ္တာပွားသင်သောပုဂ္ဂိုလ်လည်းဖြစ်ရမယ်အဲဒါကိုဘုရားဆောင်းဖို့လည်းစီတာကြီးညိုတိုင်းစွာလေးစားရာမေတ္တာပွားသင်စေရမည်မေတ္တာပွားသင်စေရဘာသာပုဂ္ဂိုလ်ကမိမိကိုမေတ္တာပွားနိုင်အောင်လို့အဲ ကောင်းသောအနေအထိုင်ပြောဆိုနဲ့ပြည့်စုံရမယ်တဲ့ဒါကရယာဏမိတ်တာမိကောင်းစုကောင်းဖြစ်တဲ့ကမ္မထမ်းဆရာကိုပြောတယ်ဆိုရမယ်ဤညိုတိုက်စွာဤညိုတိုက်စွာမေဇာယံမေဇာယံမေတ္တာပွားသင်စေရမည်မေတ္တာပွားသင်စေရမည်ဤညိုတိုက်စွာဤညိုတိုက်စွာမေဇာယံမေဇာယံ တာပွားသင့်စေရမည်။ညညိုတိုက်စွာညညိုတိုက်စွာ နဲ့ပြည့်စုံရမယ်ဒါဆရာသမားနဲ့လည်းဆိုင်တယ်။သူများတွေသူနဲ့ညွန်ပြနေရင်ဒီကုန်နေပြည့်စုံမှာညိုတိုက်သူများညိုတိုက်အောင်လို့နေတိုင်းပြောဆိုဆော့ဆော့ရဲကညီကြီးသိမှုမှုရှိရမယ်လေးစားလိုက်အောင်လည်းညီသိမှုမှုရှိရမယ်မေတ္တာပွားခြင်းအောင်လည်းပဲညိုပဲကုန်နဲ့ပြည့်စုံရမယ်ဒါတော့တပည့်ကဆရာသမားဖြစ်နေကိုယ်ကိုယ်ရင်လည်းမိမိကိုယ်ကိုယ်ရဲ့ဆရာမဒီကုန်လေး ပြည့်စုံရလားဆိုတာလည်းစစ်စစ်ဖို့လိုပါပဲညွှန်လိုက်တဲ့ဂုဏ်ရှိရလားလေးစားလိုက်တဲ့ဂုဏ်ရှိရလားမေတ္တာပွားခြင်းနဲ့ဂုဏ်ရှိရလားဒါလည်းစဉ်းစားသင်ပါလေအဲ့ဒါတွေပြည့်စုံရမယ်တဲ့ညွှန်လိုက်ဆိုတာလေးစားရမေတ္တာပွားခြင်းရမည်ပါဠိကတော့ပိယောကရုဘာဝနိယောဒီသုံးပုဒ်ပါပဲဟောတာသဝစနေကမ္မဟောတာသဆိုဆုံးမတာပြီဖြစ်ရမယ်တဲ့ဆုံးမရခြင်းဆုံးမရမယ် တတိဖြစ်တဲ့ပုံကိုယ်တွေကိုဆုံးမတင်တာဆုံးမမဆုံးမတင်မဲနဲ့မဆုံးမပဲနဲ့ပြည့်လူရှုပြီးပြည့်မထားရဘူးရေးကြည့်တယ်တချို့ဆရာသမားတွေကတတိတွေကိုတွင်တင်ဆုံးမမှုမရှိဘူးကိုယ်ကိုယ်တိုင်ကလည်းပဲကောင်းကောင်းမွန်နေတာမဟုတ်တော့သူများဆုံးမဝေရမဖြစ်တာဒီလိုအားလည်းရှိတယ်ကိုယ်ကမှမကျင်မဲနဲ့သူများကိုဆုံးမနေလို့ရှိရင်သူများကတော့ကြက်ရဲ့ဥမာပေါ်ဟာ အရှင်ဘုရားကိုယ်တိုင်ကမှဒါမလို့ခွဲနေတပြီးတော့ဘယ်လုံးနိုင်မလဲဒီလိုအများပြောကြဖြစ်မှာပြီးတော့ကိုယ်ကိုယ်တိုင်ကလည်းပဲအကျင့်ကောင်းပြီးတော့နေရမှာအကျင့်ကောင်းပြီးတော့သူများလည်းစုဆုံးမှာပေါ့ကိုယ်တတိပရိသတ်ဆိုရင်မဆုံးမှာပဲနဲ့ပြည့်တိုင်းရင်အပြည့်ဖြစ်တာပေါ့အထူးအဖြင့်ရေးကြည့်တာကတော့ဒုံလဘရှင်ရဟန်းတို့ဘာလို့ဆိုရှိတယ်ခဏလေးလာနေတာအဲ့ဒါဆရာသမားကသွန်သင်ဆုံးမှာပြင်တော့ မသွန်စင်မဆုံးပါပဲနဲ့ပြည့်ထားရင်ကုသိုလ်ရမယ်ဥစ္စာတွေကုသိုလ်မြင်ရပဲနဲ့ကာလချိန်ကုန်သွားအပြည့်လည်းဖြစ်တတ်တယ်။တရားအထုတ်နေတဲ့ပုဂ္ဂိုလ်တွေကြပိုရည်ကြည့်တာပေါ့အခုလိုယောဂီတွေတရားထုတ်နေတယ်။တရားထုတ်နေတဲ့အတွင်းမှာဖြစ်တဲ့ထဲတဲ့သမာဓိတွေပညာတွေဖြစ်အောင်လို့ဟာဉာဏ်ကြားဆုံးမရတာပဲ။အဲဝိတ္တာဇဝစနေကမဝိတ္တာဆိုဆုံးမရမည်တဲ့။မှားရင်လည်းမှားတာကိုဒါမလုံးနဲ့ အဲဟောလောစသည်လည်းညွှန်ကြားပြဆုဆုံးမှဝစနဲ့ခမောဝစနဲ့ခမောသူတစ်ပါးကပြောဆိုခြင်းဟာလည်းပဲခံနိုင်တဲ့ပုဂ္ဂိုလ်ခံနိုင်ရရှိတဲ့ပုဂ္ဂိုလ်ဖြစ်ရမယ်ကိုကကြီးတဲ့သူများပြောတာမဟုတ်ဘူးသူများကလည်းကိုယ်ပြောရင်အဲဒါသိခံနိုင်တဲ့အရေးချင်းရှိရမယ် ကိုကသူများပြောတယ်သူများကလည်းကိုယ့်ကိုချွင်းချက်စီလို့ပြောတယ်ဆိုရင်ဒီဟာစဉ်းစားရမယ်ချွင်းချက်ဟုတ်ဟုတ်သလားမဟုတ်သလားစဉ်းစားဟုတ်လို့ရှိရင်ဆရာကလည်းပဲပြင်မအမှုဆိုတာကိုယ့်မှုကိုကတော့အကောင်းကြီးတယ်ထင်တာပဲသူများကကြည့်တော့ချွင်းတာတွေတွေ့တာပဲကိုယ့်ကကိုယ်တော့အကောင်းကြီးတယ်ထင်တာပဲဟောပြောတာဒီမှာလည်းဒီလိုပဲကိုယ့်ကကိုယ်တော့အကောင်းကြီးတယ်သူများကနားထောင်ကြည့်တော့မကောင်းတာတွေပါတာတယ်စာပေတွေပါလေရေးသားရတယ်မှလည်းဒီလိုပဲ ကိုယ်ကကောင်းထင်ပြီးတော့ရေးသူများကြည့်တဲ့ခါကျတော့မကောင်းတာတွေဖြစ်နေတယ်တော့ဒီရှိရတယ်နေထိုင်ရင်းမှလည်းဒီတိုင်းပဲကိုယ့်ကကိုယ်တော့အကောင်းထင်ပြီးတော့လုပ်နေဒီကပုဂ္ဂိုလ်တွေကကြည့်တဲ့ခါကျတော့ဟာဒါမတော်တာပဲဆရာမပြုတင်တာပဲစသည်ဖြင့်ဒီကပုဂ္ဂိုလ်တွေမြင်တယ်မြင်လို့ရှိရင်အဲဒီစာအစဉ်ရပုဂ္ဂိုလ်ကဒါဒီလိုမလုပ်သင့်ပါဘူးဒီလိုလုပ်လို့ရှိရင်မတော်ပါဘူးစသည်ဖြင့်ပြောခဲ့လို့ရှိရင်သိခံနိုင်ရမယ် ချွေရနေဖြစ်ပြင်ရပြင်လည်းပြင်ရတယ်တချို့ကတော့ပြီးမခါမူကိုကတော့သူများပြောတာကိုယ်လာပြောလို့ရှိရင်ငါပြောရမလားဆိုပြီးစိတ်ဆိုးငေါငါမာမဲထုတ်တာရှိသေးတာကိုအဲ့ဒီလိုမလုပ်ရဘူးတဲ့အဲ့တော့သူပြောတဲ့အတိုင်းကိုကချွေရင်းတာရှိရင်ပြင်ရမယ်ချွေရင်းတာမရှိရင်တော့လည်းပြေလဲအောင်ပြောရုံပါပဲဟာသာဒီလိုဒီလိုပါရှင်းရှင်းလင်းအောင်ပြောလိုက်ပြီးတာပါပဲသို့တော့စိတ်တော့မဆိုးရဘူးသူများပြောတာနဲ့ငါကိုပြောရမလားဆိုပြီးစိတ်မဆိုးရဘူးတဲ့ ဝတ္တာစဝစနေကမောဝတ္တာသူတော်ဘာကိုလည်းဆွဆုံးမရရမယ်ဝစနေကမောသူတော်ဘာကဆိုတာကိုလည်းသိခံနိုင်ရမယ်ဒါရေးကြည့်တယ်ဒါဆရာသမားကလျာဏမိတ်တာမိကောင်းဆွေကောင်းနေပြည့်စုံအောင်ကုန်နေရေးကြည့်တယ်ဆိုဆုံးမတာသူပြောလာနေဝသိခံနိုင်ရမည်ဆိုဆုံးမတာရမယ်ဒါတခုသူပြောလာသူကကိုယ့်အပြစ်ပြောလို့ရှိရင်ညင်ဝပြီးတော့သိခံနိုင်ရမယ်ဒါကတခု ဆိုရမယ်ဆိုဆုံးမှာတာသူပြောလားနေဝသီခဏယမည်ဆိုဆုံးမှာတာသူပြောလားနေဝသီခဏယမည်ဆိုဆုံးမှာတာသူပြောလားနေဝသီခဏယမည် ဘုရားမြတ်ပါဘုရားမြတ်ပါ ရှိကနှစ်ပိုက်သာပြီးသွားပြီအလုံးကွင်းက၅ပါးရှိသွားပြီဘုမာတော့သမောထဲမှာသိချင်တဲ့ခဏအနေနဲ့ပါကျဲရနေတာပါညိုတိုက်စွာလေးစားရာမေတ္တာပွားစဉ်စေရမည်ဆိုတာပြည့်နှစ်သုံးပါကွင်းက၃ပါးရှိတယ်လို့ပြတာသို့ဆုံးမှာတော့သူပြောလာငြိမ်ဝတိခဏရမည်ဆိုတာနှစ်ပါးလေ၄နဲ့၅သို့ဆုံးမှာတော့တဲ့ကိုယ်ငါပြည့်စုံရမယ်ဒါ၄နဲ့ သူပြောလာနေဟောသိခံနေရသူတို့ကကိုယ်ပြည့်ပြောလို့ရှိရင်အဲဒါလည်းပဲသိခံနေရမယ်အဲချွေရင်လည်းပြင်ပြင်ဖို့သူများလည်းသူကကိုယ့်ဟာကိုယ်တော့အမှန်ထင်ပြီးသူများပြောရင်ဖြင့်ဒါပြီးမခံနိုင်မယ်နဲ့အဲဒီလိုမတော်မသင်ပြောတာတွေဆိုတာတွေဒါတွေရှိတယ်အဲဒီတော့မလိုပါဘူးတဲ့ဆရာကောင်းသမားကောင်းဆိုတာသိခံနိုင်ရမယ်တဲ့သူများမဟုတ်လို့ပြောရင်လည်းသိခံနိုင်ရမယ် ဟုတ်လို့ပြောရင်တော့လည်းပြုပြင်ရမဟုတ်လို့ပြောရင်တော့လည်းရှင်းလင်းပြီးတော့ပြောတာတော့ပြောရတာကိုနေတာဒါပေမဲ့လို့စိတ်ဆိုးပြီးတော့ဒီမခံနိုင်တဲ့အနေနဲ့တော့မလုပ်ပါဘူးအဲ့ဒါကိုဆိုလိုပါပဲမှန်တန်ကောင်းတဲ့ဂုဏ်တွေပါပဲဒါကလျာဏမိတ်တမိကောင်းဆွေကောင်းဆရာကောင်းတမတော်ရဲ့ဂုဏ်တွေအဲ့ဒါတွေပြည့်စုံအောင်လို့ဆရာလို့တဲ့ပုဂ္ဂိုလ်ပြည့်စုံအောင် စောင့်ရှောက်ဖို့လိုပါတယ်တတိယတဲ့ပုဂ္ဂိုလ်တွေမိမိတို့ဆရာမဒီလိုကုန်တယ်ပြည့်စုံရအောင်ပြည့်စုံရအောင်စဉ်းစားဖို့လိုပါတယ်ကာမိရိသကထံကတနောသဌာနိနိယောသကောကာမိရိသကထံလည်းသောစကားကိုလိကတ္တာပြုတာပြောဆိုရရမည်နည်းနည်းတဲ့တရားစကားလည်းပြောဟောတာရမယ်ဒါယူကြည့်တယ်နည်းနည်းတဲ့စကားမပြောရလို့ရှိရင် အဲတရားအထုတ်မှုနဲ့စပြီးတော့သိနိုင်မှုခဲတာပေါ့တတိပြည့်တဲ့ပုဂ္ဂိုလ်တွေမသိရရင်ခဲတာပေါ့နည်းနည်းတဲ့စကားတွေပြောတာမှအခုခွန်ကြီးတို့ဟောပြောနေတာလေအဲ့ဒါတွေပဲတရားထုတ်ဖို့နိစ္စနဲ့အခြေမြစ်ကစပြီးတော့ခွန်ကတရားအလုံးတော်တရားထုတ်ပုံတရားအလုံးတော်တရားထုတ်ပုံနဲ့အဲဘုရားတတိတွေအထုတ်ပုံအတူတူပဲခုအထုတ်နေတဲ့တရားဒါမျိုးတွေပဲဆိုတာသဘောပေါက်အောင်လို့ခွန်ကြီးတို့ကသိချာအသေးစိတ်ပြောရတယ် အဲဒီတော့အသေးစိတ်ကိုပြောနိုင်မှုရအရေးကြီးတယ်ရှိကဒီလိုပြောတာမရှိတော့ဒီလိုအထောက်အမယ်ဆိုတာနားမလည်ကြဘူးဘာအထောက်အမှမသိအဲလိုဖြစ်နေတယ်မဇ္ဈိယတုတ်ကြီးဖတ်ကြည့်ပြီးတော့ကြည်ညိုရတာရှိတာဘာဘာအထောက်အမှမသိဘူးအခုဘုန်းကြီးတို့ဟောတဲ့အတိုင်းရှင်းတာပဲဒီကတရားတော်တော့ဥပါဒနာခန္ဓာ၅ပါးဖြစ်ဖြစ်ရှိပြီးတော့မဂ္ဂင်၈ပါးပွားလာပြီးတော့တရားပြည့်လာတော့အဲ့ဒါကိုပြန်ပြောတာပဲငါမေဇိမပရိဒါလည်းလမ်းတွေ့လာပြီအဲဒီလမ်းတိုင်းဆိုရင် ကျင့်လို့ရှိရင်သက္ကုကရဏီဉာဏ်မျက်စိဖြစ်စေနိုင်တဲ့စသည်ဖြင့်အကျိုးတွေကြနောက်ဆုံးနိဗ္ဗာန်မျက်မှောက်ပြည့်ပြီးအကျိုးတွေရတယ်အဲ့ဒါလိုပြီးလို့ရှိရင်ဘာဖြစ်တော့သစ္စာလေးပါးပြီးရဆိုသစ္စာလေးပါးပြီးပုံနေရောဓမ္မစရာသုံးပါးအပြည့်စုံဟောထားတယ်အဲ့ဒါတွေနားလည်ဖို့ကဘုန်းကြီးကဟောပါတယ်ပြီးတော့နည်းနည်းတဲ့တရားစကားလည်းသတိပရိသတ်တွေနားလည်အောင်ဟောပြောရမယ် နည်းနည်းစကားမြတ်တရားဟောကြားနိုင်ရမည်တဲ့6ခုမြောက်ကိုဆိုရမယ်နည်းနည်းစကားမြတ်တရားဟောကြားနိုင်ရမည်နည်းနည်းစကားမြတ်တရားဟောကြားနိုင်ရမည်နည်းနည်းစကားမြတ်တရားဟောကြားနိုင်ရမည် ကထံကတနောသထာနေမြောသကောအထာနေအရာမဟုတ်သည်၌နိယောသကောစတိုက်တွန်းထိုသောသတိလီနောဘဝိယမဖြစ်ရာနောသအထာနေနိယောသကောမတိုက်တွန်းတဲ့နေရာမှာလည်းမတိုက်တွန်းရဘူးတဲ့အဲမခိုင်းနေတာမခိုင်းရဘူးတဲ့ညာတော်များဆိုလို့ရှိရင်ဝိနည်းတော်နဲ့ပတ်သက်ပြီးတော့မညွန်ကြားသေးတာလည်းမညွန်ကြားဘူး မခိုင်းနေတာမခိုင်းရဘူးအဲလိုပါလေရှိပါတယ်တရားအထုတ်ရမှလည်းဒီတိုင်းပဲမခိုင်းနေတာတွေမခိုင်းရဘူးတရားအထုတ်ပုံအချိုးကြစနေကြအထုတ်ပုံတော့ပဲမခိုင်းနေတာမခိုင်းနဲ့မပြောသင့်တာမပြောနဲ့မပြောသင့်တာတွေပြောလို့ရှိရင်မဆောင်ရနိုင်တဲ့ပုဂ္ဂိုလ်လည်းတောင်းလေးတယ်မတော်တာတွေပြောလို့မတော်တာတွေလုပ်လို့ရှိရင်အပြည့်လည်းဖြစ်တယ်အဲကြောင့် မသိတော်ရာတိုက်တွန်းတာကင်းကွာလုံးဝရှင်းရမည်မသိတော်ရာတွေကိုတိုက်တွန်းနှိုးဆော်ပေးတာကင်းကွာရမယ်ကင်းကွာတာမှလုံးဝရှင်းရှင်းရမယ်တဲ့မတော်တဲ့အလုတ်ကိစ္စတွေပြုပုံအဲပြောပုံဆိုပုံနေပုံထိုင်ပုံတွေဘောအစစရရာတွေအဲ့ဒါတွေကိုတိုက်တွန်းနှိုးဆော်မပေးရဘူးတဲ့မတော်တဲ့ဟာတွေမခံရဘူးအဲဒါပါပဲ မသိတော်ရာတိုက်တွန်းတာကင်းကွာလုံးဝရှင်းရမည်ကင်းကွာလုံးဝရှင်းရမည်ဒါလုံးနေနေမြာဆိုရမယ်မသိတော်ရာတိုက်တွန်းတာကင်းကွာလုံးဝရှင်းရမည်မသိတော်ရာတိုက်တွန်းတာကင်းကွာလုံးဝရှင်းရမည် ရှိတယ်။အမှန်ကောင်းပါရဲ့အဓိပ္ပာယ်ကလည်းပြည့်စုံမှု ကမ္မထာဆရာလုံးဝပုဂ္ဂိုလ်တွေအဲ့ဒီကိုင်ငါးတွေပြည့်စုံဖို့လိုတယ်တတိဖြစ်တဲ့ပုဂ္ဂိုလ်တွေမိမိကိုဆရာမှဒီလိုကိုင်ငါးတွေပြည့်စုံမှုရအဲ့ဒါတွေကိုစဉ်းစားသင့်တယ်အရေးကြီးပါတယ်နောက်ပြီးတော့ဗာမိကောင်းဆရာကလျာဏမိတ်တော်မိကောင်းဆရာကိုရှိရမယ်လို့ပထမအင်္ဂါတစ်ခုအဲဒီစေတဝိမုတ်တိရင်းချက်ခြင်းအကြောင်းအင်္ဂါတစ်ခုဗာပြီးတော့ပါဒုတိယ စေတောင်းငိုဒီဖြစ်ခြင်းအကြောင်းအရာတစ်ခုကပုဏ္ဏစာပရံမေဂိယဘိက္ခုသီလဘာဟောတိပါတိမောခသံဝရသံဟုသောအာသရာကောသရသံပါနောနုပါတိတိဝိဇ္ဇိတရားဒါသာဝိသမရာယသိက္ခတိသိက္ခာပရေတုမေဂိယမေဂိယယဟံပုဏ္ဏစာတဖန်လဲအပရံတပါသောစေတဝိမု ക്തി ရှင်ကြောင်းတရားကဘိက္ခုယဟံဒီဘိက္ခုတန်တရားဘေကိုရှုမြင်၍တန်တရားဘေမှာလွတ်မြောက်ရန်

အဲဒီသီလကိုစောင့်ရှောက်နေလို့ရှိရင်ထိမ့်သိမ့်နေလို့ရှိရင်သီလကနေပြီးလွတ်စေတယ်ဘယ်မှလွတ်စေတော့အပယ်လေးပါးမှလွတ်စေရသည်ပယ်လေးပါးမကြဘူးသီလကိုရိုးသေးစောင့်ရှောက်နေပယ်လေးပါးမကြဘူးသီလကိုမစောင့်ရှောက်ဘူးဆိုရင်အဲဒီသီလပြတ်မှုကနေပြီးပယ်လေးပါးပြည့်ချတာပဲငါးပါးသီလဆိုပါတော့ပါဠိဘာသာဝေရဏိသိက္ခာပဒံသမာရိယာမိဆိုပြီးတော့အဲဆောက်တည်တယ်ဘုရားသက်ကိုသာချင်းမှကြည်ကြံပါလေ ထို့သူအာရိဏရဏဝေရမိသိကဝရသမာရိယာမစသည်ဖြင့်သူတော်ဥစွာခိုးခြင်းမတရားတဲ့ကာမဂုဏ်တွေကျူးလွန်ခြင်းသူတော်ကအကျိုးမဲ့ပြောင်းလင်းလေးရဲ့ပြောဆိုခြင်းပြည်ရဲ့တောက်စားခြင်းအဲ့ဒါတွေကျင်ဆောင်ရမှာပေါ့အဲ့ဒီကျင်ဆောင်တာဟာသီလပဲအဲ့ဒီသီလကိုရိုးသေးစောင့်ရှောက်နေလို့ရှိရင်အဲ့ဒီစောင့်ရှောက်နေတဲ့သီလကအပယ်လေးပါးမှလွတ်မြောက်အောင်စောင့်ရှောက်ပေးတယ်သီလကနေဒီကကစောင့်ရှောက်ရေးပါတိမောက္ခ ပါတိသီလဆောင်းချက်တော်သူကိုမောက်ခအဲ့ဒီသီလအနေပြီးတော့လွန်မြောက်စေသည်အပေလေးပါးမှာအပေဆင်းရဲမှာလွန်မြောက်စေသည်သီလကယူသည်ဆောင်းချက်နေလို့ရှိရင်အပေလေးပါးပဲတော့မကြောက်ဘူးဒါပြေးကြတယ်ကွာအဲ့ဒါပါတိမောဟသံဝရသုတ္တသံဝတပါတိမောဟသံဝရသီလဆောင်းချက်နဲ့ပြည့်စုံသည်ဟောတိဖြစ်ပါတိမောဟသံဝရဖြင့်ဆောင်းစည်းပိတ်ဆို့ထားတာဖြစ်ရမယ် အဲ့ဒါသီလနဲ့ပြည့်စုံတာအဲ့ဒါကိုဘုညာဆောင်းမုတ်လေးစီတာသူ့ကိုစောင့်လာလွတ်စေတာအမြတ်သီလရှိရမည်။ဒီမောကသာမရတောင်တော်ဝိရတိသီလဝါသီလနဲ့ပြည့်စုံသည်ဗာတိမောကသံဝရသူတော်ဗာတိမောကသံဝရဖြင့်ဆောင်စည်းထိမ့်သိမ်းလျက်ရှိသည်ဟောဒီကြီးဗာတိမောကဆိုသီလဖြင့်ဆောင်စည်းထိမ့်သိမ်းခြင်းရှိရမည်ဒါကို သူ့ကိုစောင့်လာလွတ်စေတတ်သူ့ကိုစောင့်ရင်ကိုယ့်ကိုအပယ်လေးပါးမှလွတ်စေတတ်တဲ့သီလအဲဒီသီလဟာမြတ်သောသီလအမြတ်သီလရှိရမည်တဲ့ဒါပါတော့ဆိုရင်လူတွေစဉ်၅ပါးသီလလောက်ဆိုရင်ပြည့်စုံတာပါပဲ။ညာနေတော့ညာသီလကျဲ၊နာကျဲတာကတော့အဲဒါပြည့်စုံအောင်ဆောက်ရှောက်အောင်ဆိုရမယ်သူ့ကိုစောင့်လာလွတ်စေတတ်အမြတ်သီလရှိရမည် ကိုဆောင်လာသစ္စေတာမြတ်သီလာရှိရနေသူကိုဆောင်လာသစ္စေတာမြတ်သီလာရှိရနေ Thank you. သံဃာတံဥဒ္ဒဝိရတိအာသရာကောသရသံပါနောသီလဝါသီလနဲ့ပြည့်စုံသောတိတိဗတိမောကသံဝရသံဥဒ္ဒဘာနိမောကသံဝရဖြင့်ဆောင်စည်းပြီးဖြစ်၍ဝိရတိနေဤအာသရာကောသရသံပါနောကောင်းသောအကျင့်ကောင်းသောကျက်စားရနဲ့ပြည့်စုံသည်ဟောတိဖြစ်၏အာစာရကောင်းသောအကျင့်နဲ့လည်းပြည့်စုံရမယ်။ကောင်းသောအကျင့်စာတို့ယုတ်ကတော့ သူတော်ဘာတွေကဲ့ရဲ့ပဲဖြစ်တဲ့မတော်မသင့်တာတွေကိုမပြုနဲ့မတော်မသင့်တာတွေကိုမပြောနဲ့ဒါပါလူကျုပ်ကတော့ဘောဇရာဆိုကျက်စားရနဲ့လည်းပြည်စုံအမင်းနဲ့ကျက်စားဆိုတာကတော့ဆက်ဆံရေးပေါ်လေဟိုသွားပြီးသွားသွားတဲ့ဟာတွေအဲဒီမှာသူများကဲ့ရဲ့ပဲဖြစ်တဲ့မတော်မသင့်ရာတွေကိုမသွားနဲ့မဆက်ဆံနဲ့ဒါပါပဲရဟန်းများမှာတော့ရဟန်းများမှာကဲ့ရဲ့စရာဖြစ်တဲ့ သူများအထင်လျင်လွဲကြဖြစ်တဲ့နေရာတွေမှာသွားရအောင်ညာဆိုတာအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သူများကဲ့ရတာလည်းအဲဒါဆက်ဆံများလို့ရှိရင်အဲအမျိုးသမီးတွေနဲ့ရောစားပြီးတော့နေလို့ရှိရင်စိတ်စိတ်ကစင်ကြယ်ပဲမလို့နေထိုင်တာကစင်ကြယ်ရရှိပေမဲ့သူများအထင်မြင်လွဲတာလည်းကဲ့ရရဖြစ်တတ်တယ်အဲဒါကြောင့်အဲဒီလိုဟာတွေနဲ့ဆက်ဆံမှုတွေ ရောနှောမှုတွေမဖြစ်စေနဲ့ကင်းတဲ့နေရာကင်းအောင်လို့ကြည့်ပြီးတော့နေရတာပေါ့လေဗျာအာကောသရ6ပါးတောင်ရှိပါတယ်။မြတ်ကဲ့ရဲ့ကြာပြည့်တင်ကြာတွေဌာန6ပါးရှိတယ်။အဲဒီလိုအားတွေနဲ့ကင်းစီရမယ်။ဆက်ဆံရေးတွေပါလေ။မြတ်ကဲ့ရဲ့ဘယ်မဖြစ်အောင်လို့နေထိုင်ရရမယ်။အကျင့်အာစာကျက်စားရာကောင်းစွာစင်ကြယ်စီရမည်။အကျင့်အာစာကတော့ သူများကဲ့ရဲ့ဝဲဖြစ်တဲ့ကိုယ်မူရာနှုတ်မူရာမပြုတဲ့မပြုတဲ့အားတွေမပြုနဲ့မပြောတဲ့မပြောလိုက်တာတွေမပြောနဲ့အလိုရုပ်တော်သားပါပဲအဲဒါအကျင့်အစာကကောင်းရမယ်ကျက်စားရဆိုတာအဲဒီလိုပဲသူကျက်ကျင်နဲ့ရောပြီးတော့နေရင်အဲဒါလည်းပဲတဲ့ရစရာပဲဒီလိုအားလည်းပဲရှိတယ်ဇီဝရေးနဲ့ပတ်သက်ပြီးတော့လည်းသူများတွေထင်လွဲစရာတွေရှိတာပဲအဲဒါတွေအကုန်လုံးတောင်းတာရှင်းရှင်းပြအောင်မတော်တဲ့နေရာတွေမသွားနဲ့ အဲမလွယ်မကဲတာလည်းတစ်ခါကျရင်သွားတယ်ရှင်းရှင်းမှာပေါ့လေခဏခဏသွားနေလို့ရှိရင်အဲ့ဒါမကောင်းဘူးအဲ့လိုအရာတွေစင်ကြယ်နေနေစင်ကြယ်အောင်လို့ဆင်ကျင်ရတယ်အခုဘုန်းကြီးတို့ကမထမ်းကြောင်းလို့ဆိုရင်အဲ့ဒါတွေသင်ကြားတယ်ထားရပါတယ်ညာတော်တွေဆိုရင်မျိုးသမီးနေရာဌာနမသွားဘူးမျိုးသမီးတွေလည်းညာတော်တွေနေရာဌာနမသွားဘူးမျိုးမချင်းမှလည်းသွားရင်လည်းခဏတကူသွားရင်လည်းတယောက်တည်းမသွားဘူးအပေါ်နဲ့သွားမယ်အဲ့ဒါသင်ကြားထားတယ်ဒီလိုမဟုတ်လို့ရှိရင်အသွားလာတွေများနေတယ် မိဘပုဂ္ဂိုလ်တွေအသေးရဲ့ပဲပြင်းမရှိနေတယ်အသေးရဲ့ခံရတယ်အနာကြီးကြီးတယ်။ဒါကြောင့်အကျင့်အာစာကျက်စားရာကောင်းစွာစင်ကြယ်စေရမည်ကောင်းစွာစင်ကြယ်စေရမယ်ဆိုရမယ်အကျင့်အာစာကျက်စားရာကောင်းစွာစင်ကြယ်စေရမည်အကျင့်အာစာကျက်စားရာ ihaz e ahịa ogụzg-ehere ya ro ကစားရည်ကောင်းကောင်းဆင်ခြင်ကြရမယ်နောက်တစ်ခုကအသရသောသရသမ္မာနနုမာတိသေဝိသေသူဗျာရတာဝိအနုမာတိသေဝိသေသူနုမြုံမြသိငယ်လာတော့အပြစ်တို့၌တော်လဲဗျာရတာဝိကြောက်ွယ်သေးဝိရှုမြင်လည်းရဲ့သိက္ခာပရိသေသိက္ခာဘုဒ္ဓမေသမာရာယအကျွင်းမဲ့ဆောက်တည်၍သိက္ခတိကျင့်၏ သိက္ခာပုဒ်တွေအကျိုးမဲ့ဆောက်တည်ပြီးကြည့်ရမယ်ဒီသိက္ခာပုဒ်ကတော့သိရင်ကြည့်ပါဘူးဆိုပြီးတော့အဲမယုံမသိမလုံးနဲ့တဲ့သိသိကြည့်ကြည့်သိက္ခာပုဒ်ပေါ်ဝဆသမလုံးနဲ့အသေးဖွာလေးပဲမယ်လို့လဲအဲကြောက်ဖွယ်ဘေးကြီးဖြစ်ဖြစ်မြင်မယ်အနုမတေဝိဇ္ဇေအနုမျိုးညသိအနုမျိုးဆိုတာသေးတာပေါ့အနုမျိုးဆိုတာမျက်စိနဲ့မမြင်နိုင်တော့သိငယ်တဲ့ ညူလုံးလေးရသေးလေးပဲအဲ့ဒီအသေးလေးနုညူလောက်သေးငယ်တဲ့အပြစ်ကလေးထားအောင်တော့တဲ့အပြစ်ကြီးကလေးပဲမယ်လို့မနာကြီးကျယ်တဲ့ဘေးကြီးကြောက်စရာကြီးနေရာချင်းမြင်ပြီးတော့ကျင်ရှားရမယ်ဘယ်လိုမြင်ရမလဲဆိုရင်ရဟန်းတော်များမှာဒုက္ခအဘဆိုတာရှိတယ်ဒုက္ခအဘဆိုတာသေးလေးတွေပါပဲဒုက္ခဘာလဲခက်ချမ်းချမ်းလေးတွေတော့ရှိတယ်သို့တော်လည်းပဲခပ်ဖို့ဝကျွတ်လည်းဘာမှမပြောတော့ပါဘူးသေးခွဲလေးပါပဲ အဲဒီဒုက္ခအာဘပင်မဲ့လို့ဒီအာဘမစင်ကြယ်လို့ရှိရင်ဒီအာဘရှိနေရင်လည်းပြေသွားလို့ရှိရင် အပင်ကြီးကျနေတယ်ဟိုဗျာဟိုထားတဲ့သီလတွေကသီလတွေနဲ့ပြည့်စုံပြီးတော့ကောင်းမြတ်သောဘဝတွေရောက်ဖို့ဆိုပြီးတော့ဒီလိုယုံကြည်ထားတာပဲဒါပေမဲ့လို့အဲ့ဒီသီလမစင်ကြယ်ပဲနဲ့ဒုက္ခအဘအသေးခွဲသေးတဲ့တောင်မှအဲ့ဒီအဘကလေးရှိနေရင်လည်းပြေသွားလို့ရှိရင်မရလည်းကြနေတယ်သိတာလည်းဖြစ်နေတယ်ဒိဋ္ဌာန်လည်းဖြစ်နေတယ်အဲကြောက်ရကောင်းတာတော့ အာဘာသေးလေးကလည်းကြီးကျယ်အပြစ်ကြီးတာကိုကြောက်ရကောင်းတယ်တဲ့လောကမှာရာဇဝပြစ်မှုတွေလည်းရှိတယ်ရာဇဝပြစ်မှုတချို့အသေးလေးပဲမယ်လို့အဲဒီအရေးကြီးတဲ့ကိစ္စတွေနဲ့ပတ်သက်လို့ရှိရင်အသေးဖွဲလေးပဲမယ်လို့ပြကြည့်တယ်အဲဒီကသွားကျူးလွန်လို့ရှိရင်ရာဇဝပြစ်တာသိတာပဲအဲဒီလိုပဲ သီလကျင့်ဝတ်တွေကလည်းပဲအသေးခွဲလေးပဲမဲ့လို့တဲ့ညာတော်များမှာဒုက္ခဘာဆိုအသေးခွဲလေးပဲတဲ့အဲ့ဒါလေးကိုကျူးလွန်လို့မစင်ကြယ်ပဲနဲ့အာဘရှိနေရင်နဲ့သိသွားလို့ရှိရင်ဘယ်လေးပါးကြောက်တတ်တယ်ဘယ်လေးပါးကြောက်စင်နိုင်တဲ့အပြစ်ကြီးပဲကြောက်เสียကောင်းတယ်အဲ့ဒါပြီးပြီးတော့အဲ့ဒီလိုအာဘတွေလည်းမသိစေနဲ့တဲ့အရေးကြီးတယ်တချို့ ညာကျင့်ဝတ်ကိုမယုံသေးတဲ့ပုဂ္ဂိုလ်တွေကပေါ်တိပေါ်တော်တွေပြောတာရှိသေးတယ်။อืมတော်ကြီးကတော်ကြီးဆိုတစ်နှစ်လောက်တော့တစ်နှစ်ကျော်လောက်တော့ကြာပါပြီနဲ့ဒီပါလား။တင်နေရမှာကိုတော်တော်ကအရက်တော့တယ်။မြဲတော့တော့ဆံရဖြစ်တဲ့เจ้าတော်ကြီး ဆရာကျောင်းတကာတွေပါတဲ့သဘောမကျဘူးလေအဲ့ဒီကိုတော့သဘောမကျတော့အဲ့ဒီကိုတော့မနေနိုင်အောင်လုပ်ကြအဲ့ဒီကိုတော့မနေနိုင်အောင်လုပ်ပြီးတော့အဲ့ဒီကိုတော့သူ့နဲ့ဆက်တဲ့ဒီမထေကြီးထံသွားပြီးတော့နေတော့မထေကြီးရတော့ဒီနေရာလေးသူကအဲ့ဒီကိုတော့ကိုနေဖို့ရသူကကျောင်းညာဆိုင်အဲ့ဒါနဲ့ဆက်ပြီးတော့ ဒီကသူနဲ့ဆုံးမတဲ့ပုဂ္ဂိုလ်ကညွှန်ကြားတဲ့ပုဂ္ဂိုလ်ကညွှန်ကြားပြီးတော့သူကဘယ်နဲ့ပြောတယ်ဆိုတော့ဟာဒီဥစ္စာတည်ရဲ့သောတာလည်းဒေသနာပြောကြလိုက်ပြီးတာပဲစင်ကြယ်သွားနိုင်ပါလေကိစ္စမရှိပါဘူး။အဲမရှိကြီးဖြစ်တဲ့ပုဂ္ဂိုလ်တော်တော်နေရာမကြတာပဲ။ဒီလိုဆိုရင်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းရဲတော့လို့ရတာပဲသူကရဲတော့ပြီးဒေသနာကြားလိုက်ပြီးတာပေါ့ရဲတော့ဘာဖြစ်ရှိမလဲ။ရဲတာမဟုတ်ဘူးသိချင်းမတော်တာဒီလည်းလုံးစရာတွေကြားကြည့်ပေါ့။ ဒေသနာပြောကြပြီးရဆိုလို့ရှိရင်တော့ဒေသနာပြောကြပြီးဒီလိုလုပ်ရင်ဖြင့်ယဟန်ကျင့်ဖို့ဘယ်ရှိတော့မလို့နေရာမချတာအဲ့ဒီလိုပေါ်တိဘောဆပုဂ္ဂိုလ်တွေရှိတယ်ဒါသူကအတုရမှာတော့သူ့နယ်ပယ်မှာတော့သူခိုင်းဆရာကြီးကြီးကြီးဆိုတော့နေရာမချတာပဲလို့သူကအဲ့ဒီလိုပါတွေရှိတယ်တော်တော်မကြပါဘူးလို့အဲ့ဒါအသေးငယ်လေးပဲမယ်လို့အပြစ်ကြီးလို့သဘောထားပြီးတော့ကျင့်ရမယ်တဲ့မြတ်စွာဘုရားကညွှန်ကြားတယ် သိက္ခာမျိုးသေးတဲ့ပုဂ္ဂိုလ်တွေကတော့ဒေသနာပြောရင်ပြီးတာပဲဆိုတော့ဒေသနာပြောရင်ပြီးတာပဲများတယ်အာဘတွေကညနေလည်းဆွနေပါလေစားနိုင်တာပဲဒေသနာပြောကြလိုက်ပြီးတာဘာမှအရှင်းမရှိဘူးလို့ဆိုပွဲလည်းကြည်နိုင်တာဒေသနာပြောကြလိုက်ပြီးတာဒီလိုလုံးလို့ဘယ်ဖြစ်မလို့လို့ဆိုကြည့်ရပါလိမ့်မယ်အဲ့ဒါပဲလေးပါကြားဆင်နိုင်တတ်တယ်ပြည့်ကြည့်တယ်ဆိုပြီးအပြစ်ကိုမြင်ပြီးရိုးရိုးသေးသေးနဲ့ကြည့်ရမယ် အဲလိုကျင့်တော့သမာဓိသိက္ခာတိသိက္ခာတိလို့သိက္ခာဝုတ်ကြီးလည်းမြပါအကျွမ်းမဲ့ကျင့်ရမယ်သမာဓိရအကျွမ်းမဲ့ဆောက်တည်ပြီးတော့အာဒီဟာလေးကတော့သေးသေးလေးပဲဒါတော့ကျင့်မှုမလိုအောင်ဆိုချမထားနဲ့အဲ့ဒီအသေးဖွဲတွေအကုန်လုံးကျင့်ပါအဲ့ဒီတော့ညွှန်ကြားပါတယ်အဲ့ဒါကိုအနုမြူသင်ကျင့်ငယ်ပင်ဘေးထင်ဆောက်တည်ကျင့်ရမည်ဘေးထင်ပြီးတော့ဘေးကြီးကြောက်ရကြီးထင်ပြီးတော့ဆောက်တည်ပြီးတော့အကျွမ်းမဲ့ဆောက်တည်ပြီးတော့ကျင့်ရမယ်အနုမြူ အသွင်အနုမြူလောက်အမနာသိငယ်တဲ့ပြည်ကလေးဖြစ်စေကောင်ရဟန်းတော်များကဒုက္ခပါလူများမှာတော့လူလိုက်ပြည်ကလေးတွေသိငယ်လေးတွေတော့ရှိတာပေါ့လေသဘာဝတဲ့သတ်တယ်ဆိုတော့ပြည်ကြီးတယ်တက်သတ်တဲ့ညာလူသတ်ရင်ဘိုးပြည်ကြီးတာပေါ့အဲအသေးမွားလေးတွေသတ်ရင်တော့ပိုးမပိုးကောင်လေးတွေပါသတ်ရင်တည်းပြည်မကြီးဘူးလို့ဆိုရမှာပေါ့ဒါပေမဲ့အဲ့ဒါတွေလည်းကျင်ရမှာပဲလို့ညမှာပဲခိုးတဲ့နေရာလဲခိုးတဲ့ပစ္စည်းတွေခိုးရင်ပြည်ကြီးတာပေါ့ အဲလူရဲ့တိုက်ခိုက်ယူတော့တာပြီးပြည့်ကြီးတာပေါ့ဒါပေမဲ့သေးခွဲဘာမှခုံးမတန်တာလေးကိုဗိဇ္ဇန်တရားတော်တန်တာလေးခွေရင်တော့ပြည့်သိမ့်မရှိဘူးလို့ပြောကြရတယ်အဲဒါလည်းကျင်ရမှာပဲဒီလိုဟာတွေပါပဲသေးသေးကြီးကြီးအသေးဖွဲ့လေးတွေဖြစ်နေတယ်တော့ပယ်လေးပါကြောက်စီရတဲ့မကောင်းကျိုးပေးရတဲ့ကြောက်ဖွယ်ဘေးကြီးနေရာဖြင့်ထင်မြင်ပြီးတော့ ဖောက်တည်ကျင့်သုံးရမယ်တဲ့ဒါပါပဲဆိုရမယ်အမှုမျိုးသွင်းပြင့်ငယ်ပင်ဘေးချင်းဖောက်တည်ကျင့်ရမည်အမှုမျိုးသွင်းပြင့်ငယ်ပင်ဘေးချင်းဖောက်တည်ကျင့်ရမည်အမှုမျိုးသွင်းပြင့်ငယ်ပင် ခြင်းဆောက်တည်ကျင့်ရမည်ီလာနဲ့ ပြည့်စုံရမယ်ဆိုသီလရဲ့ခွင်ငါတွေကသီလသူ့ကိုဆောင်ရှောက်ရင်မိမိဘယ်လေးပါလုံးမြောက်စင်နေတဲ့သီလပဲအဲဒါ၅ပါးသီလစသည်ရမှရမ်းသီလပြည့်စုံရမယ်မကောင်းတဲ့အကျင့်အစာရမှကင်းလို့ပြီးကောင်းတဲ့အကျင့်စာရပြည်စုံရမယ်ခဲရွယ်ဝယ်မှကင်းပြီးတော့ခဲရွယ်ဝယ်ကင်းလို့ရမယ်ရစရမှလည်းသူတော်ခဲရွယ်ဝယ်နေရာတွေဘာတွေသွားလာဆက်ဆံနေတယ် အဲကျင်းတဲ့နေရာကျင်းအောင်လို့နေရမယ်ဒါတော့မိမိမြတ်သိငယ်တဲ့ဒီကလေးဖြစ်စေကမှအပယ်ဆင်းရဲမကောင်းကျိုးတွေပေးရတယ်ကြောက်စရာကောင်းတယ်လို့သိပြီးတော့အဲဒီတော့အသေးငယ်ကလေးတဲ့သိက္ခာပုဂ္ဂိုလ်တွေစောက်တည်ပြီးကျင်းရမယ်ဒါသီလနဲ့ပြည့်စုံပုံပါပဲနောက်တစ်ခုကကထာ7ပါးနဲ့လည်းပြည့်စုံရမယ်ကုဏစာပရမေကိယဘိက္ခုယာယံကထာ obi balake gaasị dawidna babayam uganda na-ebii ahịa wirgaaha naireọdaha ụgbagamaha bụ inye ahịa badaya na iba naya banwyi ilrgoomabra အဲစိတ်လွတ်မြောက်ခြင်းအားလည်းလျော်ပါတယ်စိတ္တဝိရဏတပ္ပယစိတ်လွတ်မြောက်ဖို့ရကျင့်တယ်ကျင့်တယ်လည်းလျော်ပါတယ်တဲ့အဲဒီကထာဆရာကဧကန္တနိဗ္ဗိဒာယစင်စစ်ညီးငွေကိုလည်းဖြစ်ပါတယ်ယုံနာသင်္ခါရနဲ့စပြီးညီးငွေကိုလည်းဖြစ်ပါတယ်ဝိရာဂာယတမေကင်းကိုလည်းဖြစ်ပါတယ်និရောဓာယကိလေသာဆင်းရဲဝဆင်းရဲတွေချုပ်ဖို့လည်းဖြစ်ပါသည်ဥပသမယ ကိလေသာငြိမ်းမှုရလည်းဖြစ်ပါတယ်အပင်ညာထူးသောညာနဲ့သိဖို့လည်းဖြစ်ပါတယ်သံမောဓာထူးရင်သိဖို့လည်းဖြစ်ပါတယ်နိဗ္ဗာန်ရနိဗ္ဗာန်မျက်မှောက်ပြုဖို့လည်းသံဝတ္တိဖြစ်ပါတယ်တဲ့အဲဒီကထာဆယ်ပါးရဲ့ဂုဏ်ကြီးချီးကျူးတာတရားထီရန်ဘာတွေလဲဆိုလို့ရှိရင်တဲ့အဲဒီကထာဆယ်ပါးအပိစ္ဆကထာအလိုနည်းအောင်အလိုနည်းချင်းနဲ့စပ်ပြီးတော့ပြောတဲ့စကားဗန္တုဋ္ဌိကထာရောင်ရဲခြင်းနဲ့စတဲ့စကား ပဝေကသိဉ္ဉင်းနဲ့စတဲ့စကားအတန်တဲ့ကမယုံတော့ခြင်းနဲ့စတဲ့စကားဝိရိယကမဂ္ဂထဝိရိယလုံးလာကျွေးကျွေးဆဆအထုတ်ခြင်းနဲ့စတဲ့စကားဒါက၅ခုနောက်သီလကထာသမာဓိကထာပညာကထာသီလသမာဓိပညာက၃ခုဝိမု ക്തി ကထာဆိုတာအဲဒါဝိမု ക്തി ဆိုတာအရိယဖို့သူအချင်းတော့ရတ္တဖို့ပေါ့အဲဒါနဲ့စတဲ့စကားဝိမု ക്തി ညာနဲ့တမနာကထာဆိုတာကိုလေးပါးရောက်ပြီးတော့ ဉာဏ်စဉ်နဲ့ပြစ္ဆုတ်ခဏနဲ့စတဲ့စကားကိုတရားထုတ်တဲ့ပုဂ္ဂိုလ်တွေမှာတရားပြည့်စုံတဲ့အခါကိုကိုရောက်သွားပုံတရားထုဖြစ်သွားပုံနဲ့တရားဆင်ခြင်တာလေးဒါကြီးကြည်တယ်မဟုတ်ပါဘူးရောက်သွားပြီးတရားဆင်ခြင်တာပါအဲ့ဒါသစ္စာခဏညာဒါဝိမုတိညာဏတဒနာကထာအလုံး10ပါးရှိတယ်။ရာဇံကထာအကျဉ်သောကထာသည်အတ္တရှိ၏တထာရူပအထုသောသဘောရှိသောကထာယကထာနှင့် ကထာယကထာကိုအကိစ္စလာပြီးနိကာမလာပြီးအလိုရှိတိုင်းရသည်ဟောဒီချင်းအကိစ္စလာပြီးမစင်းရဲပဲရတယ်အကတိရရအကတိအကတိရလာပြီးမပင်ပန်းမဲ့ရသည်ဟောဒီချင်းအဲ့ဒီကထာ10မျိုးကထာ10မျိုးကိုအလိုရှိတိုင်းရမယ်ကထာ10ကိုပြည့်စုံရမယ်အဲဒီကထာ10မျိုးပြောတဲ့အခါကလာအပိစ္ဆ အလိုနေခြင်းနဲ့စပြီးတော့ပြောရမယ်လိုကြည့်အောင်ဒေါဘဖြစ်အောင်မပြောရဘူးစသဖြင့်ပေါ့လေအဲဒီကထာဆယ်ခုအပေါင်းပြောဖို့ကတော့ဒီနေ့အချိန်ကုန်သွားပြီတဏှာကြီးခွဲလောက်ရှိသွားတယ်တဏှာကြီးခွဲလောက်ဆိုရင်နောက်မှနောက်တစ်ခါဒါပြီးကျော်ရှိရနေကြတော့လည်းတစ်ခါဟောရမယ်ဒါနေနဲ့ပုဂ္ဂိုလ်လာပေါ့လေမလာနိုင်နဲ့မတတ်နိုင်လာခွင့်နေကြတော့လည်းဘုန်းကြီးကလည်းတစ်ခါဆက်ဟောရမယ်ဒါဘုန်းကြီးကဟောရင်တော့တော်တော်စုံကောင်းပါရဲ့အဲဒီကနောက်တော့ လာဇမ်း9ရက်ထင်တယ်ဒီဒီရတရကဒါနိုင်ငံခြားသွားပွဲရှိတယ်အဲဒီကနောက်တော့ဘုန်းကြီးဟောပြီးဝေးသွားပြီမှာ3လလောက်ကျွန်းလာတော့ဝါဆိုကနီးမှာပြန်လာနိုင်တယ်အဲဒီတော့ဒီကတရင်နဲ့3ရက်ရှိတာမှာဒါရကျော်6ရက်လာွယ်နေ့အဲဒီနေ့တော့ဒီတရားဆက်ဟောရင်ကိုမောင်းမှာတော်တော်ဆုံးမောင်းမှာအဲဒီဆက်ဟောရမှာနာကျင်တဲ့ပုဂ္ဂိုလ်နာနိုင်တဲ့ပုဂ္ဂိုလ်နာကြပါလား နောက်ရက်တွေကတော့ရုပ်ပြီးတဲ့ရက်မဟုတ်တော့အလုပ်အားရင်မှလည်းအားအားတဲ့ပုဂ္ဂိုလ်တွေတော့လာနိုင်လာကြပါလားဒီညာအောင်ပါပဲနိမြဝေပြီးတရားသိရစေယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအထောက်အပ်သောအောင်းမောပောင်းဤဘုရားကော မှစ၍လုံးစုံသောသတ္တဝါပေါင်းတို့အားရပြီပါကုန်၏လုံးစုံသောသတ္တဝါတို့သည်ရရကြ၍ကိုယ်စိတ်နှပြမှာကြပါစေ Yeah.